တ်တရားကလာပြီးကျော်သတင်းညိုလာပြီးကျော်ခုနှစ်ရက်ကနေပြီးဘုံညက်ဒီဘဝရဒုနဒေါ်လာသံဃာမှာပြန်ရောက်တော့၆သတင်းတော့တရားကပြတ်သွားတယ်ရင်ကဟောလာတဲ့တရားစဉ်ကအာရိတသုတ်အစာပိုင်းတော့ရောက်လာပါပြီ။ ဒါလေးနည်းနည်းပြန်ပေါ်ဦးမှာရှုမေ့တော်ပုံရအောင်ညသောဗျာဥရဝေလာတော်ကြွပြီးတော့ဥရဝေလာကာသဘာမှုရှိတဲ့ရသေးတထောင်ကိုတကောတကောပြာရီဟာအမျိုးမျိုးပြားပြီးတော့ချွတ်တော်မူ အဲဒီပြပေတဲ့ထောင်ကမြတ်စွာဘုရားကြီးညိုလို့မြတ်စွာဘုရားတန်ဝင်ရောက်ပြီးတော့ရဟန်းပြုကြအေဒီဘိကုပေါ်ပြီးတော့မြတ်စွာဘုရားရဟန်းပြုပေးတယ်အဲဒီရဟန်းတစ်ထောင်နဲ့တကွဥရုဝလာတော်ကနေပြီးမြတ်စွာဘုရားကကြွချီပြီးတော့လာတယ်ဒီသိကပြေလာတဲ့ရဟန်းတစ်ထောင်ပေါ်လေညာအပိစက်တွေပါပဲ ဘုရားဂရာဘုရားဂရာကနေကနေပြီးတော့6မိုင်လောက်ဝေးတဲ့နေရာအခုဂရာမျိုးဆိုတာရှိတော့6မိုင်9မိုင်လောက်ဝေးအဲဂရာမျိုးထွက်နာမှာဂရာသီသဆိုတောင်ရှိပါတယ်အဲဒီဂရာသီသရမှာကျောက်ပြာကြီးပေါ်ဒီကျောက်ပြာကတော့ဘုညာဆင်းပြီးတော့တွေ့ကြကြမကြည့်ရလို့အဲမတွေ့ဘူးကသားတဲ့ပါတာပဲ ရဟန်း6ကြိမ်လောက်ထိုင်နေမှုရသင်လျော်တဲ့ကြောက်ဖြာကြီးရှိလို့အဲဒီကြောက်ဖြာပေါ်မှာမြတ်စွာဘုရားကိတ္တခဏနားရတော်မူပြီးတော့ဒီအာရိဒ္ဓသုတ်ကိုဟောကြားတော်မူရဲ့ဒီပြေတောင်ပြည်လာတဲ့ရဟန်းတစ်ထောင်ကတရားနာလို့မြတ်စွာဘုရားတရားဟောလို့ဒါပါပဲတရားဟောတာကမြတ်စွာဘုရားတရားနာတာကယသိတ္တံကဖြစ်လာတဲ့ရဟန်းတစ်ထောင်

အာလုံးရေပြောင်ကြောင်မိတော့လောင်နေတယ်လို့မြတ်စွာဘုရားဟောတယ်မိတော့ကိုဘာဖြစ်လို့ဟောရသလဲဆိုဒီရေသေးတွေကမိပူဇော်နေတဲ့ရေသေးတွေကိုမိကိုအများတလို့ပြုပြီးတော့ပူဇော်နေကြတယ်သူတို့မိပူဇော်တဲ့အယူဝါဒရှိတဲ့ပုဂ္ဂိုလ်တွေကမွေးတဲ့နေကြတဲ့က မိနေမိကလေးကိုမိဘတွေကသိမ့်တာတယ်လို့ဆိုတယ်။ငွေတွေကဒီမိလေးမိဘတွေကမကြောက်ပြအောင်လို့မိဖို့တနည်းရမှာပေါ့လေလို့ကောင်းမြတ်တဲ့တနည်းရမှာမိလေးသိမ့်တာတယ်မိသိမ့်တာတယ်ဆိုတာမလွယ်လာဘူးအများအားသူဟာသင်ထည့်ပေးနေရမှာမိမပေးအောင်လို့သောတောင်40လောက်ပဲလို့ yallgla ja dirao omdar ebu ya i buzoomamala am onye duba d mat yaublegala ka amụmụ aha e na-ere ụlọio mela သီလနဲ့တွေ့မယ်ကြက်ရာကိုလိုက်ပြီးတော့ဆိုပြီးမိဘတွေအားအဲလောကတွေမှာကာမဂုဏ်အာယုန်နေနဲ့ပဲလောကိုင်းစားတော့ပြီးတော့နေပါတော့မယ်ဆိုလို့ရှိရင်အဲ့ဒီမိငိမ့်ပြလိုက်ကြမှာပဲအလုပ်မရှိတော့အဲ့ဒီမိကိုပဲပူဇော်ပြီးတော့ဓမ္မပြည်သွားမယ်ဆိုတဲ့ပုဂ္ဂိုလ်ကဒီကတောထွက်ပြီးတော့ဒီမိကိုသူကပူဇော်ရတာကို မိမိမပြတ်တခါလဲရှင်းနေပါလေထည့်ပေးနေမိမပြေအောင်လို့ပြီးတော့အမွန်များဖြစ်တဲ့ပစ္စည်းတွေလည်းပဲသူဒီမိပူဇော်ကျွေးကျွေးကျွေးနေရတာမိသောဘတေကျွေးရနွားနို့တွေကျွေးရမှာမိအကောင်းတွေကောင်းကောင်းတွေပူဇော်လို့ချင်းချင်းပို့ပြီးတော့ကြိုးရှိတယ်လို့ယူဆပြီးတယ်လို့ကျွေးမွေလုပ်နေရတာပဲအဲ့ဒါမိပူဇော်တဲ့အလေးထားရှိတဲ့ပုဂ္ဂိုလ်တွေရဲ့ အယူဝါဒပဲဒီလိုကျင့်ရတာပထမဖြစ်ရင်ကတော့ဘုန်းကြီးတွေးကြည့်တာတော့စာထဲတော့မပါပါဘူးခြေခါကမီးစွာကြားတာဘူးဘုန်းကြီးများတို့ခန်းငယ်ကတောင်းမှမီးစွာသိပြီးတော့မလွယ်သေးဘူးမိကြီးတို့ဘာလို့ကပေါ်ပါစားကြည့်ပြီးသိမပေါ်များသေးဘူး

ခါရတာခါလိုက်တော့နမီးပွက်သွားမှုလေးနဲ့ကပ်ပြီးတော့ခါရမီးပွက်သွားမှုလေးစွဲသွားမှုလေးစွဲသွားတော့မှအဲဒီမှာစေတိထဲမှာထည့်ပြီးတော့ဖြစ်စေသုံးမှုမိကူလွယ်တဲ့အမိုက်ထဲမှာထည့်ပြီးတော့ဖြစ်စေမီးပွားတာအဲဒီကမှမီးဖြစ်ပြီးတော့လာတော့မှမီးကိုလေးပြေးလာဒီလိုလိုကတဲမလွယ်တာဘူးတချို့လည်းမီးစုံဆိုတာရှိတယ် မှုမီးတော့ဆိုတာဟိုပဲပုံလေးနဲ့ဒါလေးနဲ့ဒီဒါလေးရဲ့ထိတ်မှာအဲအပေါက်ကလေးငယ်ငယ်လေးရှိတယ်ဒီထဲမှာမှုလေးထည့်ပြီးတော့လက်နဲ့ရိုက်လိုက်တော့လေနဲ့တခါလဲအဲလေထဲမှာတေဇောရပူရနဲ့တိုက်ခိုက်ပြီးတော့အဲ့ဒီကမီးပွင့်သွားတော့မှုလေးမီးသွဲသွားအဲ့ဒီလိုလောကလည်းရှိတယ်ဒါရှိရလောကလားအဲဒါလည်းရှိကြတဲ့ခေတ္တမှာဆိုလို့ရှိရင် သေသားချင်းချင်းမိပူရတာပဲသေသားထောင်ပြီးတော့လက်နဲ့ပူရတာရှိတယ်။အောက်ကသေသားတစ်ခုဘောကထောင်ပြီးတော့ရင်းလေးထဲမှာလည်းလက်နဲ့ပူသူများတို့အဲဒါမိပူလေးပူလေးပူရလေးတွေပဲတချို့လည်းပဲအခန်းသေသားပေါ်မှာအပေါ်ကနေပြီးအဲကာလပြတိုက်ပူလေးပူလေးတိုက်ရလေးလေးအဲဒီကနေပြီးကြာတော့ဘူးလို့မကပူတဲ့အခါမိလွဲသွားတာ ဲတော့မီးတခုဖြစ်ပေါ်ရဘုရားကခက်တယ်မိုးတွေဘာတွေကလည်းအေးနေမယ်ဆိုတော့ခက်ဘောမီးရပေါ်ရအဲတော့မီးရခဲ့တဲ့အတွက်ရှင်းပုဂ္ဂိုလ်တွေကမီးယူသေးအောင်လို့မီးပူဇော်လို့ရှိရင်ကောင်းတယ်လို့ုံနေဆုံးမခဲ့ဟန်တူပါတယ်ပထမတော့ကအဲဒါနောက်ပုဂ္ဂိုလ်တွေကဒီဟာတကယ်ဘာသာအကောင်းကြီးမှပြီးတော့ဒါကျင့်ကြံတယ်တူပါတယ်ဗမာပြည်မှာလည်းဒီလိုပါလေကြည့်တယ် ဟိုမှာသလောင်းမုံနဲ့ကြဆိုလို့ရှိရင်ဖြင့်အဲရင်ဆိုင်မဖုံးကောင်းဘူးဘယ်လိုလုပ်တာကိုဒီလိုပြောကြတာကိုဒါကပုံတော်ကွဲမဆိုလို့နေပါလိမ့်မယ်ဒီလိုအားလေးတွေရှိတယ်မလုပ်တဲ့မလုပ်တဲ့ဒါလေးတွေအဲဒီတော့အကျိုးမဲ့ဖြစ်တဲ့ဒါလေးတွေကိုမလုပ်ကောင်းဘူးဆိုပြီးတော့သူနဲ့သုံးပါတယ် နောက်ကြတော့တကယ်ကိုမလိုကောင်းဘူးကဘေးရတယ်ဖြစ်တတ်တယ်လို့ဒီလိုယုံကြည်လိုက်ကြတာကိုအခုမေးရတယ်ဒီလိုနေမှာပါပဲတွေးကြည့်ရတာပေါ့လေအဲဒါမိပူတော်တဲ့အလေးထားရှိကရှိကြတယ်အခုလည်းပဲတချို့ချို့လူမျိုးတွေကရှိနေသေးတာပါပဲမိပူတော်နေတာအဲဒီရသေးတွေကလည်းရသေးဝပြီးတော့သူတို့ကမိလည်းပူတော်တယ်

အကုန်လုံးရေရဲတောက်နေတယ်မိရေရဲတောက်လောင်းနေတယ်ဟောလိုက်တော့သူတို့သိတယ်မှာသဘောပေါက်တော့တာပေါ့သူတို့ကမိတွေမြင်နေကြဆိုတော့ဩမိတွေတို့ပူဇော်နေတဲ့မိတွေလောင်းနေတယ်လို့ပဲအကုန်လုံးလောင်းနေတယ်ဆိုပါကောဘာတွေအကုန်လုံးများလောင်းပါလိမ့်မလို့စဉ်းစားတော့မှမြတ်စွာဘုရားကကိဉ္စာဘိက္ခွေသဗ္ဗအာရိတံဘိက္ခွေရတို့ ဘာဘာလုံးစုံကိုအာရိတံရေရပြောင်ပြောင်မိသွဲလောက်အပ်သည်ဟူသည်ကိစ္စပဲပါနေကိစ္စသာဘာပဲလုံးစုံကိုအာရိတံရေရပြောင်ပြောင်မိသွဲလောက်ပါသနည်းသစ္စာပြမေဝန်တို့အလုံးစုံလောင်းတဲ့သာဘာလဲဘာတွေကိုလောင်းနေတာလဲဆိုလို့ရှိရင်သကုဘိက္ခွေအာရိတံ ရူပအာရိတာသကုဝိညာဏအာရိတံသကုသမ္ပါသောအာရိတောယာမိရာသကုသမ္ပါတာပစ္စယဥပစ္စတိဝေရိတံဒုက္ခဝါဒုက္ခအဒုက္ခမဒုက္ခဝါတံပိအာရိတံဘိခွေယဟလို့သကုမျက်စိကိုအာရိတံရဲရဲပြောင်ပြောင်ပြီးဆွဲလောင်အာ၏မျက်စိကိုလည်းမိလောင်နေတယ် ရူပါအသင်တို့ကိုရူပါမျက်စိဖြင့်မြင်ရသောအသင်တို့ကိုအာရိတရေပြောင်ပြောင်ဆွဲလောင်အပ်ကုန်၏မျက်စိနဲ့မြင်ရတဲ့အသင်တွေကိုလည်းပဲမိတောက်လောင်နေပါတယ်တဲ့ရေရေပြောင်ပြောင်တောက်လောင်သကုဝိညာဏမြင်သိမှုသကုဝိညာဉ်ကိုအာရိတရေရေပြောင်ပြောင်တောက်လောင်အပ်၏ အဲမြင်သိသွားတဲ့သက္ကုဉ္ဉ္လေးသက္ကုဉ္ဉ္စိတ်ကလေးဒါလည်းရဲရဲကြောင်ကြောင်တောက်လုံနေတယ်မိနဲ့မကင်းမဲ့လည်းချက်ပြုတ်နေတဲ့ပုဂ္ဂိုလ်တွေလည်းပဲမြင်နေရတာပါပဲအဲ့ဒါမျိုးပဲဟိုမှာသင်နေပါတယ်မိလောင်ရဲပြီးတော့လာတယ်ဒီအဲ့ဒါလောင်နေတာလို့ပဲကိုယ်ထဲမှာမိလောင်နေဘူး သကုသံပါသောမြင်တွေ့မှုသကုသံပါသာကိုအာရိတော်ရဲရဲပြောင်ပြောင်မိဆွဲလောင်ဟ၏မျက်စိနဲ့အဆင်းနဲ့စိတ်နဲ့တွေ့ပြီးတော့သွားတဲ့သဘောဖတ်တာခေါ်တယ်။ဒီထဲမှာအာယုတွေ့ပြီးတော့အာယုနဲ့စိတ်နဲ့တိုက်သွားတယ်လို့ပဲတွေ့သွားတယ်ဖတ်တာ။သူ့လည်းပဲရဲရဲပြောင်တောက်လောင်ပြီးတော့နေတယ်။သကုသံပါသာပစ္စယမြင်တွေ့မှုသောအကြောင်းကြောင့် ဒုက္ခဝါချမ်းသာတော်လိဖြစ်သောဒုက္ခဝါဆင်းရဲတော်လိဖြစ်သောအရုကမသုခံဆင်းရဲမချမ်းသာတော်လိဖြစ်သောဇာတိဝေရီတန်းကျင်ခံစားမှုသည်ဥပ္ပဒတိဖြစ်ပေါ်လာ၏ဓာတိဒုက္ခသာမှုဝေဒနာကိုလိအရိတံရဲရဲပြောင်းတောက်လောင်အာ၏အဲမျက်စိနဲ့အဆင်းနဲ့တွေ့သွားပြီသမားတော်ကိုကောင်းကောင်းလေးတွေ့တဲ့အခါလည်းပဲ ကောင်းကောင်းခံစားရမယ်ဒုက္ခဝေဒနာဖြစ်လိမ့်မယ်တဲ့ကောင်းကောင်းသောခံစားမှုလေးချမ်းသာလေးပေါ့လေကောင်းတာလေးရတာရှိတဲ့သဘောလေးပေါ်လိမ့်မယ်မကောင်းတဲ့အာယုန်တွေနဲ့တွေ့တဲ့ခါကာလကြတော့လည်းပဲအခါရသိုးတဲ့သဘောလေးမကောင်းသောခံစားမှုဒုက္ခဝေဒနာပေါ်လိမ့်မယ်ယောဒနာလေလာအာယုန်နဲ့တွေ့တဲ့ခါကာလကြတော့လည်း မစင်ရမချတာမကောင်းမဆိုးအလယ်လခံစားမှုလေးဖြစ်ပေါ်လာပါလိမ့်မယ်အဲဒီဖြစ်ပေါ်လာတဲ့ခံစားမှု၃မျိုးကိုလည်းရဲပြောင်ပြောင်ကြီးတွဲလောင်နေတယ်ကေနအာရိတံကေနအဘယ်မိဖြင့်အာရိတံရဲပြောင်ပြောင်တောက်လောင်အသနီအဲမိလောင်နေတယ်ဆိုတော့ အပြင်ဘက်ကမီးတွေကတော့ချင်းမီးတွေ၊ဇင်နာစီမီးတွေအဲစီမီးတွေစသည်ဖြင့်ဒါကတော့ထင်ရှားကိုယ်ရဲ့မျက်စိတို့အသင်းတို့မြင်သိမှုမြင်တွေ့မှုမြင်ပြီးတော့အကောင်းဆုံးခံစားမှုဒီတရားတွေကိုမီးလောင်နေတယ်ဆိုတော့ဒီမီးကဘယ်လိုမီးပါလိမ့်မလို့အပြင်ဘက်ကချင်းမီးတော့မဟုတ်ပေဘူး ဘယ်လိုမိပါလိမ့်မလို့စဉ်းစားကြကြည့်လို့မြတ်စွာဘုရားကိနာအာရိတံကိနာအဘယ်မိဖြင့်အာရိတံရဲရဲပြောင်းပြောင်းတောက်လုံးအပါဒနီဘယ်မိဖြင့်တောင်းမလဲဆိုလို့ရှိရင်ရာဂကိနာဒေါသကိနာမောဟကိနာအာရိတံသာတိယာသရာယမရဏိနာဘောဂေယိပရိဒေဝေယိဒုက္ခေယိဒေါမနာတေဥပါယသေဟိ

ဘာဂာမီးတွေလည်းလောင်းနေပါတယ်တဲ့တမဲ့မှုရာဂာမီးတွေလောကတော့ຢာကတမဲ့တာကိုမီးလို့မခေါ်ဘူးမြတ်စွာဘုရားကຢာကလည်းမီးတစ်မျိုးပဲတဲ့ຢာကမီးတွေလည်းလောင်းနေပါတယ်ဒေါသမီးတဲ့ဒေါသစိတ်ဆိုးတဲ့သဘောဒေါသမီးသူလည်းလောင်းနေပါတယ်မောဟမီးတဲ့မသိမလိမ္မာတဲ့သဘောသူလည်းလောင်းနေပါတယ်အကိလေသာမီးက၃ပါး

ဒုက္ခဤကိုဆင်းရဲမျိုးမျိုးဒုက္ခမိတို့ဖြင့်ဒေါမနာတေဤစိတ်ဆင်းရဲမျိုးမျိုးဒေါမနာသာမိတို့ဖြင့်ဥပါယတေဤစိတ်နှလုံးဤပြည့်စွာပူပန်မှုဟူသောဥပါယသာမိတို့ဖြင့်အာရိတံရဲရဲပြောင်ပြောင်တောက်လောင်အာဟိတိဤသို့အာငါရီဝရာမိဟောပေ၏အဲဒါက ာတိစကြည်သောမိကစစ်ခုတဲ့။ဒါတွေကတော့ကိလေသာရေလုံးမဟုတ်ပါဘူးတဲ့။ကိလေသာနဲ့နိစ္စတဲ့တရားတွေပါတော့ပါပါတယ်။အဲမလို့သဘောတရားတွေပဲများတယ်ဒီမှာတော့ဇာတိမိဘဝသစ်ပြင်းမှုကလည်းမိတစ်မျိုးပဲ။ကိုရတာလည်းမိတစ်မျိုးပဲ။သိရတာလည်းမိတစ်မျိုးပဲ။ဆိုရင်ကုဆိုရတာတဲ့မိတစ်မျိုးပဲတဲ့။ဒါကိလေသာနဲ့နှီးပါတယ်သူက။

မချမ်းသာတဲ့သဘောတွေအဲဒါတွေလည်းမိပဲစိတ်နှလုံးကြီးပြင်းစွာပူပါခြင်းတဲ့ဖြစ်မှဖြစ်ရလေခြင်းဆိုပြီးတော့စိတ်ပြင်းစွာပူပါခြင်းဥပါယပါကောသူကတော့ဒေါသတစ်မျိုးပါပဲအဲ့ဒါတွေကမိတွေပဲအဲ့ဒီမိတောက်လောင်နေတဲ့တော့ငါဘုရားဟောသည်တဲ့ဒီမိတွေကိုမြင်အောင်ကြည့်ရမှာပေါ့ဒီမိတွေတကယ်တောက်လောင်နေပုံစိတ်ထဲမှာရှင်းပြီးတော့လာအောင် ဘယ်လိုကြည့်ရမှာကဲကဲဒီမီလေးစက်ခုကိုမှတ်ရအောင်လို့ဆိုကြအောင်လေဒီတိုင်းလည်းမှတ်လို့သိတော့မခက်လာပါဘူးသူကတော့သာဂရောသမောဟရဲ့သာတိဇာပြာတိမရဏသောကပရိဒဒုက္ခဒေါမနတာဥပါယတာဒီလိုပါဠိနဲ့မှတ်လိုက်လည်းရပါရဲ့သို့တော်လည်းပဲပါဠိရတယ်ပဲတချို့ကပါဠိဘာမှမသိတော့ပါဠိနဲ့နည်းနည်းခက်တယ်ဗမာလူကဆိုတော့မှတ်လို့လူကသာဂဒေါသမောဟတရားဆိုသာဂဒေါသမောဟတရား ရာဂဒုက္ခမောဟတရားရာဂဒုက္ခမောဟတရားရာဂဒုက္ခမောဟတရားဖြစ်ဦးသေးရေးပူဆွေးငိုတာဖြစ်ဦးသေးရေးပူဆွေးငိုတာဖြစ်ဦးသေးရေးပူဆွေးငိုတာဖြစ်ဦးသေး

ကိုယ်စိတ်ဒုက္ခပူရပြင်းစွာကိုယ်စိတ်ဒုက္ခပူရပြင်းစွာကိုယ်စိတ်ဒုက္ခပူရပြင်းစွာကိုယ်စိတ်ဒုက္ခပူရပြင်းစွာအဲကိုယ်ဒုက္ခကိုယ်ဆင်းရဲစိတ်ဒုက္ခစိတ်ဆင်းရဲအာနကုပူရပြင်းစွာပြင်းစွာပူရခြင်းကတခုအလုံး၁၀ခုရှိပါတယ်

35လီ30ပဲတရားတွေအဲ့ဒါတွေကိုတောက်လောင်ပြီးတော့နေပါတယ်တဲ့ဒီမီးတွေအဲ့ဒီမီးတွေငင်းအောင်အားထုတ်အောင်ဒီမီးတွေငင်းမှုရရေးကြည့်နေမီးစရတာငင်းရမှာလားဒီနိဗ္ဗာန်ကိုဆိုပြီးဒီဝေကြတရားဟောတဲ့ပုဂ္ဂိုလ်တွေကပုဂ္ဂိုလ်တွေက ပေါ်ပေါ်ပြောပြတတ်တာပါလေမိစေရတာငြိမ်းရမှာနော်မိစေရကုသသာပဲဒါတဘာသောမိဒီမိငြိမ်းအောင်အားထုတ်အောင်ဒီမိစေရကုငြိမ်းလို့ရှိရင်နိဗ္ဗာန်ပဲအဲဒီမိစေရကုဒီဒီမိစေရကုကနိဗ္ဗာန်မရောက်သေးမချင်းသူတို့ကလောင်းနေမှာပဲသူကလောင်းနေမှာဒါဒီမိငြိမ်းအောင်အားထုတ်အောင်အခု မျက်စိကိုလည်းຢာကမီးတွေလောင်းနေတယ်တဲ့မျက်စိကနေຢာကမီးတွေလောင်းနေဘယ်လိုလောင်းနေတော့ဆိုလို့ရှိရင်လောရကူပြောရမယ်ဆိုရင်တော့ကောင်းကောင်းမွန်မွန်လေးတွေမြင်ရတွေ့ရတဲ့ခါကာလတွေမှာနေသက်ပါရမှုຢာကဖြစ်တာပါပဲအဲ့ဒါຢာကမီးလောင်တာပဲလို့ နေတဲ့ဇာသာယာဇာခင်မင်းဇာတွေ့ရာဇာအဲဒီလိုအာယုံလေးတွေကိုမြင်ရတွေ့ရတဲ့အခါကလားနေတဲ့ပါရပြီးတော့သဘောကျပြီးတော့နေတာကဇာကမီးလောင်နေတာသို့တော်လည်းလောကကုသဇင်ပုဂ္ဂိုလ်တွေနေရာတဲ့ဒီဇာကမီးလောင်တာကတော့ခကောင်းကောင်းပဲလို့အောင်းမရနိုင်မယ်သူကဒီမီးမျိုးတော့လောင်ခါညင်းနေရတယ် ဒီမင်းမျိုးသဘောကျညံ့ညံ့လောင်လေးလေးညံ့ညံ့ကောင်းလေးလေးအောင်းမိနေတယ်သူကအဲဒါဒီဇာဂာမိလောင်အောင်လို့ပဲမလောင်လောင်ကြံပြီးတော့ဇာဂာမိလောင်ဇာကိုပဲအားထုတ်နေကြတာပဲဇာဂာတွေဖြစ်ပွားအောင်လို့ဇာဂာဖြစ်ပွားစရာအာယုံကောင်းလေးတွေကြာကြံပြီးတော့နေကြရအဲဒီအာယုံကောင်းလေးတွေကြာကြံပြီးတော့ဇာဂာမိဖြစ်အောင်လို့အားထုတ်နေရဇာဂာမိပွေးနေတယ် မရှိသေးတဲ့ပုဂ္ဂိုလ်တွေကဒီရာဂဖြစ်စရာအာယုံမရှိသေးရင်ကြားတယ်။သူ့ဟာသူနေတာအကောင်းသားပဲ။ဒါပေမဲ့လို့ဒီဘာဒီရာဂမိမလောင်လို့ရှိရင်ဒီမကောင်းမှုအောင်းဝင်နေတာ။ရာဂမိလေးလောင်မှသူကနေကောင်းတယ်အောင်းနေတာ။ဒါကြောင့်မို့ရာဂမိလောင်အောင်လို့ရာဂမိလောင်စရာလောင်စားတွေကိုကြားတယ်။လောင်စားတွေရာဂဖြစ်စရာအာယုံတွေကြားတယ်။ ပြစ်စရာခင်စရာနှိမ့်တဲ့စရာသာယာစရာဒွေရာစရာအဲကောင်းတဲ့အာယုန်တွေကိုကြာရတယ်လူတွေဟာပရိယာကိုတယောက်တည်းနေကြတာပဲနောက်ကြလို့ရှင်ပြင်းပေါ်ပေါင်းနေကြာတယ်ကွာပေါ်ပေါင်းမရှိလို့ရှင်ကြာကမီးကမလောင်တော့၆တော့တော့ဖြစ်တယ်ဒီမကောင်းပဲဖြစ်နေတာပဲဒါကြောင့်ဒီကြာကမီးလောင်ကြတယ်ကြာရတယ် တကယ်ပြင်းပြင်းထန်ထန်လုပ်လို့ရှိရင်ဇာကမိကလည်းပဲသေတတ်တယ်သာဝတ္ထမှာပြထားတဲ့ဒီကိုညွှန်းမှာဇာကမိလောင်လို့သေသွားဖို့သေသွားဖို့ဝတ္ထုလေးတွေပြထားတယ်သူသာကုနေခါကာလဆိုယုံကြတော့တယ်မကောင်းဒါပေမဲ့လို့ဟိုပြခါကပြဘူးလို့ပဲသူရေးထားတာပေါ့လေဇာကမိလောင်လို့နာမည်သူတယောက်နဲ့ညာငယ်တစ်ပါးနဲ့ နေရာလုံးပဲတူတူတခါတည်းအာရုံပြုပြီးတော့မြင်မြင်ချင်းခင်မသွေးလာမှုတွေပြည့်ပြီးတော့နေလို့အဲဒါဒီကနေပြီးတော့အမြင်မတော်တာနဲ့သူတို့သရကားတွေပါလေကွယ်ပေးတာသူတို့ဒီတိုင်းတယောက်တယောက်ကြည့်နေရင်လည်း သေတော့သေသွားတယ်ဆိုတာကိုနှစ်ယောက်လုံးသေသွားတယ်ဆိုတာပဲຢာကဘယ်လောက်များလောင်သွားလဲပြောတာဘူးဒါစာထဲမှာရေးထားတာခုနေတော့ဘယ်လောက်လောင်မှာတော့ကြမကြဘူးသေးဘူးသူကခေကာလာကြီးကြာမြင့်စွာသောကာလအတွင်းမှာသူသူချာချာပုဂ္ဂိုလ်တဦးတလေကတော့ကြည့်မှာပေါ့လေလုံတစ်ခုကတော့ကြည့်မှာဘူးဒီရမဖြစ်ဘူးသားတွေလည်းအခုဖြစ်မှာအခုမဖြစ်ဘူးသားတွေလည်းရှိကဖြစ်မှာလား

အဲဒီတော့ຢာကားဟာလည်းမိပဲတဲ့တကယ်ပြင်းပြထန်တာဖြစ်လို့ရှိရင်ပြီးရတဲ့တဲ့မသေးစေကမူຢာကားပြင်းပြထန်တာဖြစ်နေလို့ရှိရင်ဟောလားအဲ့လိုမပြောစားလို့မကောင်းနေထိုင်လို့မကောင်းအဲသိချမ်းချမ်းသာသာမရှိတော့ဘူးကြီးကြီးလည်းမရှိတော့ဘူးຢာကားနှိမ့်ဆက်နေတာနဲ့အဲဒီຢာကားဆွဲဆောင်တဲ့အကြံစီတွေကြားနေတဲ့စိတ်ကူးနေရတာနဲ့ဒုက္ခတွေရောက်နေတယ် ဒါကတော့အနည်းနဲ့အများသူကြုံမှုကြမှာပဲသူကြုံမှုကြမှာလေအင်းများများတွေ့ကြုံမှုတဲ့ပုဂ္ဂိုလ်လည်းရှိမယ်နည်းနည်းတွေ့ကြုံမှုတဲ့ပုဂ္ဂိုလ်လည်းရှိမယ်ကိုယ်နဲ့စားတဲ့ပုဂ္ဂိုလ်တွေတွေ့ကြုံနေတာလည်းရှိမှာပါပဲဒီဥစ္စာကြာကနေဆက်လို့ဒုက္ခတွေရောက်နေတာလေအဲဒါကြောင့်ဒီຢာကဟာလည်းပူလောင်တတ်တဲ့မီးပါပဲຢာကဆိုတာလောင်တတ်တဲ့မီး

ဆိုတာတော်တော်ကိုအချိုးမကျပါဘူးတော်တော်ဖြစ်လာမှပြင်စကားတွေပါလေလည်းဖောက်ပြန်အသားတွေပါလေမဲ့ဆက်သက်ဟောင်းတုံးအလိုမဖြစ်လာတာပါဆိုတော့အိမ်နေတဲမရဘူးရုပ်ပြစင်းပြဖြစ်လာမျက်နှာတွေပါလေလည်းပဲကြည့်လို့မကောင်းတော်တော်အချိုးမကျပါဘူးတော်တော်မိလောင်လာလို့ရှိရင်အဲဒေါသမီလောင်လာလို့ရှိရင်ရောက်တဲ့ရာတွေလည်းပြောရတယ်ရောက်တဲ့ရာတွေလည်းပြုတတ်တယ်မတော်မသင့်တာတွေပြု များတွေလူများတွေကိုကြိုက်နဲ့သားပြစသည်ဖြင့်ဒီလိုဟာတွေလည်းမတော်မသင့်တာတွေကိုပြုလို့နေပြုတတ်ပါတယ်သူကအဲဒါသောတာပိနောင်သာကတော့သိဆိုးပါတယ်သောတာအာကြည့်ပြီးတော့သူကလည်းပဲစိတ်တွေပါလေလည်းပေါက်ပြန်သွားတတ်တာပဲဘုံတော်လည်းသိနေတာပဲသူကလည်းသောတာအာကြည့်လို့ရှိရင်သူလည်းသိုးတာပဲ

ညာကလည်းတော်တော်သိသေးတာပဲသူမောဟကြတော့သူကမသိရဘူးသူသူကတငွေ့ငွေ့လောင်းနေတဲ့မိမျိုးကိုသူသာတော့အမှန်တရားတွေမသိဘဲနဲ့အမှားတွေလျှောက်သိပြီးတော့ဖြစ်နေတဲ့မိသူကတော့မမြဲတာကိုမြဲတဲ့နေရာဖြင့်သင်မြင်ပြီးတော့နေတယ်ဆင်းရဲတွေကိုချမ်းသာလို့သင်မြင်ပြီးတော့နေတယ် ပုဂ္ဂိုလ်သတ္တမဟုတ်တဲ့သဘောတရားတွေပုဂ္ဂိုလ်သတ္တဝါကောင်းနေရတဲ့ပြင်ပြပြီးတော့နေတယ်သစ္စာလေးပါးတရားတွေအမှန်တိုင်းမသိဘဲနဲ့ကြောင်းမှလာပြီးတော့သိနေတဲ့ဒုက္ခသစ္စာဆင်းရဲမှဖြစ်တဲ့ယုံနာခန္ဓာတရားတွေကိုချမ်းသာတွေကောင်းနေလို့ထင်ပြီးတော့နေတယ်။음သမုဒိယသစ္စာဆင်းရဲဖြစ်ပွားကြောင်းဖြစ်တဲ့တဏှာကိုပဲချမ်းသာကြောင်းလုံးအောင်းမေ့နေတာလေးရှိမှနေရာကြတယ်အောင်းမေ့နေတာဒါကဘုရားရာဂမိတွေလောင်းကားနေကြတာတော့

ယုံနာခန္ဓာတွေလုံးဝချုပ်ငြိမ်းသွားတဲ့နိရောဓသစ္စာနိဗ္ဗာန်ဆိုတာလုံးလုံးမသိဘူးအဲ့ဒါယုံနာခန္ဓာတွေချုပ်ငြိမ်းသွားတာကောင်းတယ်လို့မထင်ဘူးဒါတော့ကိုမကောင်းဘူးလို့ထင်တယ်ယုံနာခန္ဓာငြိမ်းချောင်းဖြစ်တဲ့အကျင့်တွေကျင့်နေရတယ်သီလကျင့်နေကျင့်ရတယ်သမထသမာဓိကျင့်တွေကိုကျင့်ရတယ်အာဝိပဿနာပညာကျင့်တွေကိုကျင့်ရတယ်ဒီကျင့်တွေကျင့်ရတာလည်းကောင်းတယ်လို့မထင်ဘူး သမ်းသာကြောင်းလို့မတင်ဘူးဆင်းရဲကြောင်းပဲလို့ဒီလိုလုပ်တွေလုပ်နေတာဆင်းရဲပင်မနေတာပဲလို့အဲဒီလိုထင်နေတာလို့အဲဒါတွေကမောဟတွေပဲသစ္စာလေးပါးမှန်တိုင်းမသိပဲနဲ့ပြောမှလာပြီးတော့သိနေတာတဲ့မောဟမီသူကတငွေ့ငွေ့လောင်တာလောင်မှမသိလောင်တာသူ့အကြောင်းပြုပြီးတော့မဖြစ်သင့်တာတွေဖြစ်သွားသူကလွဲတွေလျှောက်သိနေတော့

ဒိဋ္ဌာဖြင့်ဒိဋ္ဌာဆင်းရဲတွေဒိဋ္ဌာဖြင့်ဒိဋ္ဌာဆင်းရဲတွေခံနေရအဲဒီလိုဆင်းရဲဒုက္ခတွေခံနေရခြင်းအကြောင်းဟာအရင်းခံလိုက်လို့ရှိရင်ຢာကဒေါသမောဟတွေအရင်းကတရားတွေပဲတဲ့သူတို့ကြောင့်မို့အဲဒီပယ်လေးပါးတွေကြာဒုက္ခတွေရောက်ပြီးတော့သွားတယ်တဲ့ဒါကြောင့်မို့ဒါတွေဟာမိတွေပါပဲတဲ့ဒါတွေဘယ်ကလောင်လို့ဆိုရင် ခုနကပြောတဲ့မျက်စိကနေပြီးတော့လည်းလောင်းနေတယ်အသင်းကနေပြီးတော့လည်းလောင်းနေတယ်တဲ့မြင်ရတဲ့အသင်းကမြင်ပြီးတဲ့စိတ်ကလေးကနေပြီးတော့လည်းလောင်းနေတယ်မြင်တဲ့အခါကာလမှာမျက်စိလည်းရှိမှမြင်တာကိုမျက်စိမရှိရင်မမြင်နိုင်ဘူးအသင်းရှိမှလည်းမြင်တယ်အသင်းမရှိရင်မမြင်နိုင်ဘူး

သကုဘိခွေအာရိတံဘိခွေရဟန်းတို့သကုမျက်စိကိုအာရိတံရဲရဲပြောင်ပြောင်တောက်လောင်အာ၏မျက်စိကိုဇာရောဓမောဟအစရှိသောမိတွေလောင်းနေတယ်တဲ့မျက်စိကိုလောင်းနေမျက်စိကနေပြီးတော့ဇာရောဓမောဟတွေဖြစ်နေတာကိုပြောတာပါပဲဒါကိုပြောတာမျက်စိမိပြုပြီးဇာရောဓမောဟတွေဖြစ်နေတယ်မျက်စိကိုလည်းပါရနှစ်တဲ့သဘောကျနေတယ် ရာဂဒေါသရာဂမိလောင်နေတာပဲမျက်စိအကြောင်းပြုပြီးရာဂဒေါသမောဟတွေဖြစ်နေတယ်သို့တူအစင်းကိုပါနေသက်ပြီးတော့နေတယ်ကောင်းတဲ့အစင်းကိုသာနေသက်တယ်မကောင်းတဲ့အစင်းကိုပြင်းမာတယ်ရာဂဒေါသမိတွေလောင်တာအဲမြင်ရတဲ့အစင်းကိုအကြောင်းပြုပြီးတော့ရာဂဒေါသမောဟတွေဖြစ်တယ်ဒါရာဂဒေါသမောဟမိတွေလောင်နေတာပဲ မြင်သိမှုလေးအကြောင်းပြုပြီးတော့ဟောပါမြင်သိမှုလေးအကြောင်းပြုပြီးတော့နှစ်သက်စရာမြင်ကောင်းနဲ့မြင်တဲ့ကံပါရတယ်မြင်ဆိုးမြင်တဲ့ကံစိတ်ဆိုးတယ်အဲမြင်ကောင်းမြင်ဆိုးပါပဲမြင်မြင်အဲ့ဒီမြင်တာအကြောင်းပြုပြီးတော့သာဂရောဓမောဟတွေဖြစ်တယ်ဒါတွေလောင်းနေတာပဲအဲသာဂရောဓမောဟတွေကဘယ်ကနေဖြစ်နေတော့ဆိုမြင်ရကနေဖြစ်နေတာပဲနောက်ကြားတွေကလည်းကြည့်တာပေါ့လေကိုမြင်တဲ့ မြင်တဲ့အပိုင်းကတော့မြင်ရကပြောမှာမြင်ရကနေပြီးတော့ပြင့်အဲ့ဒါဘာဝနာညာနဲ့ရှုမှတ်ပြီးတော့ပယ်ရှားခြင်းထိမ့်သိခြင်းမရှိလို့ရှိရင်ဒီဇာကရောသမောဟမီလောင်းနေတာပဲဓမီမဟုတ်ဓမီလောင်းနေ မြင်မှုတစားပြီးတော့ဇာကရောသမောဟမိတခုတော့လောင်းနေတာပဲတခါကျနှစ်ခုလုံးလောင်းတာနှစ်ခုကတော့အများအားလို့လောင်းနေပါသေးတယ်ဇာကနဲ့မောဟနဲ့ဒေါသနဲ့မောဟနဲ့ကတွဲပြီးတော့လောင်းနေအကြောင်းညီညွတ်လို့ကျင်းတော့နောက်ခါကာလတော့ဇာကရောဒေါသမောဟရောအဲ့ဒီရတော့သာဖြစ်သွားတော့မိသုံးခုလုံးလောင်းနေတယ်လို့သွားမှာပါပဲအဲ့ဒါကြီးမိလောင်းနေတာတဲ့ဘိက္ခုရံတို့သက္ခုမျက်စီကိုအရိတံရေရပြောင်ပြောင်တောက်လောင်အာ၏ ရူပါစင်တို့ကိုအာရိဒာရေပြမြောင်တော့လောင်အကုန်၏သကုဝိညာဏမြင်သိမှုသကုဝိညာဉ်ကိုအာရိဒာရေပြမြောင်တော့လောင်အ၏သကုသံဘာသောမြင်တွေ့မှုသကုသံဘာသာကိုအာရိတော်ရေရေပြမြောင်တော့လောင်အ၏မြင်တွေ့မှုကတော့မြင်မှုတဲ့အပြုပါဝင်သွားပါပြီ။ ụzọ i ihuzo nyere dlora seudadlọja ja dukawacha na ocdaatdaaduaa atie mecha na oid ya weri djekamụ oweiri ci bụọla idamidokamli ardanjebwụ dola nwanyị အဲဒါမျက်စိထဲမှာသင်နဲ့မြင်တွေ့သွားခြင်းကြောင့်ကောင်းသောခံစားမှုလည်းရှိသိုးသောခံစားမှုလည်းရှိအလဲလားခံစားမှုလည်းရှိအဲဒီခံစားမှုတစ်ခုခုဖြစ်ပါလိမ့်မယ်တဲ့ဒီလိုဖြစ်နေတာပါခံစားမှုတစ်ခုခုဖြစ်နေကောင်းကောင်းလေးမြင်ရရင်ကောင်းသောခံစားမှုဖြစ်တာမကောင်းတာမြင်ရရင်မကောင်းသောခံစားမှုဖြစ်အများအားဖြင့်တော့ယူဒနာမြင်နေတာတွေကအများတော့ယူဒနာခံစားမှုတွေများပါတယ်ဥပ္ပခဥပ္ပခဝေဒနာခေါ်တယ် အဲဒီခံစားမှုတွေဖြစ်ဒီခံစားမှုသုံးခုကိုလည်းတောက်လောင်နေတာပဲကေနဘယ်မိမြာရိတံတလောဝသနေမူဝါဒကေကိနာယာဂာမိဖြင့်ဒောဒကိနာဒောသမိဖြင့်မောဟကိနာမောဟမိဖြင့်အာရိတံရေရပြမောင်တောက်လောင်အာယိယာဂာမိဒောသမိမောဟမိမိမိသုံးခုတောက်လောင်နေပါလေအင်း အခုຢာရောဒမောဟဖြစ်တာတွေလိုက်ပြီးစစ်ဆေးကြည့်ပေါ်လေဘယ်ကလာတော့ဆိုရင်အဲမြင်ရကလာလို့ရှိရင်အဲ့ဒါတွေတော့မှာပဲကြားရကလာတာတွေလည်းရှိနေမှာဒါပါတွေတော့ထားအောင်လို့ပေါ့ຢာကဖြစ်တာဘယ်ကနေဖြစ်နေလို့မြင်ရကနေဖြစ်တတ်တယ်မြင်ရကနေပြီးတော့မျက်စိနဲ့မြင်ရကနေပြီးတော့ကိုယ်ကြိုက်တဲ့အာယုံလေးတွေမြင်ရတွေ့ရရင်ဒါကဖြစ်တယ်အဲဒီကနေပြီးတော့တော့ຢာကမိရတာလောင်းလာတာလို့

ဒိဋ္ဌံပြင်းတဲ့ဒိဋ္ဌံဘဝမှာနေပေါင်းများစွာဒုက္ခတွေရောက်ဒါတွေဘယ်ကလာတော့ခုနမြညာလာတာပဲမြညာကຢာကမိလောင်တယ်လို့သို့သူမြညာကနေပြီးတော့ဉာဏ်အကြောင်းပြုပြီးတော့ဒေါသဖြစ်တာတွေရှိတယ်ဒါလည်းပဲဒေါသမိလောင်ပြီးတော့ဒီလိုပဲလည်းငင်းလည်းပဲဒုက္ခတွေဖြစ်နောက်သံဃာကြတော့လည်းပယ်လေးပါးကြာပြီးဒုက္ခတွေဖြစ်အဲတော့ မောဟကတော့ခါခါသိမ့်ဖြစ်နေတာပါပဲမောဟအကြောင်းပြုပြီးတော့အကုသိုလ်ကနေပြည့်ပဲလေးပါးကြာပြီးတော့ဒုက္ခတွေရောက်ပြီးတော့နေတာလေအဲဒါဇာဂာမိဒေါသမိမောဟမိလောင်းနေတာတဲ့လောကမှာလောင်းတယ်မိကမှာဒီချင်းတစ်ခါလောင်းတော့တာကိုနောက်တော့မလောင်းဘူးဒီမိကတသားများလုံးလျှောက်လောင်းတယ်ဒီဇာဂာဒေါသမိမိတွေကဒီချင်းလောင်းလို့လည်းမပြီးဘူးဒီချင်းလောင်းလို့လည်းမပြီးဘူးဒီချင်းလောင်းလို့လည်းမပြီးဘူး တဘဝနဲ့လည်းမပြီးဘဝတရားနဲ့လည်းမပြီးဘဝထောင်သုံးသိန်းသားနဲ့လည်းမပြီးဘူးတကဘာနဲ့လည်းမပြီးဘူးကဘာတရားထောင်သုံးသိန်းသားနဲ့လည်းမပြီးဘူးလောင်းနေတာအဲဒီကမျက်စိမြင်ရကနေပြီးတော့ຢာကဒေါသမောဟမီးလောင်းနေတာပါပဲနောက်ပြီးတော့ဇာတိမီဇရာမီဇာတိမီဇာတိမီဇရာမီမရဏမီ

ပြီးတော့စိုးရင်စရာတွေနဲ့တွေ့ရအောင်ပါပဲငွေကြွေးစရာတွေအကြောင်းမညို့တဲ့ကတွေ့မှာပဲကိုယ်စင်းရဲ့စိတ်စင်းရဲ့ဆိုတာလည်းတွေ့မှာပဲစိတ်ပြင်းစွာပူပါရတယ်ဆိုတာလည်းပဲတွေ့မှာပဲအဲ့ဒါတွေအမိလောင်သွားတာတွေဒါအဲဘဝတန်မြာဖြစ်တော့ဘဝအသည့်ဖြစ်ရာကစပြီးတော့တဘဝလုံးနဲ့ဆိုင်တဲ့ဆင်းရဲဒုက္ခတွေတွေ့သွားတာတွေဟာဘယ်ကလာလို့ဆိုရင် အဲဒီမြင်ရကမှန်တိုင်းမသိလို့အမှန်တိုင်းမသိလို့ယုတ်တရားနာတရားဖြစ်စေကြတယ်အမှန်တိုင်းမသိလို့အဲဒီကကိလေသာတွေဖြစ်နေကိလေသာကနေပြီးကာနေပြီးကာကနေပြီးကျိုးပြီးလို့တဘဝလုံးသံတရားလုံးဒုက္ခတွေရောက်သွားတာတဲ့အဲဒါဇာတိဇာတိဇာတိဇာမရဏတောကပိရောဒုက္ခဒေါနသဥပါယသမီးလောင်းနေတာပါပဲတဲ့ဒီဥစ္စာအဲဒီကလောင်းနေတယ်

သို့တော်လည်းဒါကတော့ကိုသိပြီးတော့မကြီးကျယ်ဘူးအဲဗာမြန်နဲ့စပြီးဒီကလာဖြစ်တာကမှကြီးကျယ်တယ်ပြီးတော့ဒီမျက်စိရုပ်အသင်းရုပ်စပြီးတော့ဖြစ်မှုပြမှုတွေညင်းအောင်လို့လည်းအထုလို့တော့မရဘူးဒါကတော့အခုဖြစ်နေတာကတော့ဖြစ်တော့မှာပဲနောက်ဘဝတန်ရာမဖြစ်ဖို့ပဲကြီးကြီးအဲကြီးကြီးတာကတော့မျက်စိမြင်မှုနဲ့စပြီးတော့ကိလေသာဖြစ်ပြီးကံဖြစ်ပြီးဘဝတန်ရာ

ဒီမြင်ကောင်းတဲ့ဝိထုပစ္စည်းတွေအကုန်လုံးပဲအသက်ကြီးသက်မဲ့တွေအကုန်လုံးပဲအဲ့ဒါတွေနဲ့စပြီးတော့မြင်ရကနေပြီးဆိုရင်ကုသွေးမှုတွေမရှိရအောင်ပြီးတော့ကိုစိတ်လုံးမသာမှုတွေမရှိရအောင်အဲစိတ်ကျင်းစွာပြမမှုတွေမရှိရအောင်အမှန်တိုင်းသိအောင်လို့ဒီတရားထုတ်ကလိုတာကိုအဲဒီလိုအာမတုနဲ့လို့ရှိရင်အဲဒီကနေပြီးတော့ဆိုရင်ကုသွေးမှုတွေငိုကြွေးမှုတွေဒီနှလုံးမသာမှုတွေစိတ်ကျင်းစွာပူပါမှုတွေဒါတွေ ဖြစ်ပြီးတော့နေကြရတယ်လောကကြီးတစ်ခုလုံးမှာဒီလိုဖြစ်ရတယ်။မြညာကနေဖြစ်နေတာလည်းပဲတစ်ပိုင်းပါနောက်ကြားရကနာရသပြီးတော့ကြီးစားပေါ်တယ်။အခုကဒီပိုင်းလေးပြောနေတယ်။အဲဒါကြောင့်အဲဒီတစ်ဆက်တစ်ပါးသောမိရိယာမြင်မှုကိုအကြောင်းပြုပြီးတော့သကုဒ္ဒွာရမြင်စဲမှာထင်ရှားဖြစ်ပေါ်လာတဲ့တရား၅ပါးကို

ဒီ၅ပါးသောတရားတွေကိုသာဂရောဓမောဟအစရှိတဲ့၁၁ပါးသောမိတွေလောင်းနေပါတယ်အဲ့ဒါတွေမြင်မှုရဘူးဒါတွေမိလောင်နေတာပဲဆိုညာထဲမှာမိလောင်သလိုပဲသာဂရောဓမောဟအစရှိတဲ့တရားတွေဟာဒီမြင်မှုနဲ့စပြီးဖြစ်နေတာပဲဆိုဒီထဲမှာပေါ်ဖို့ရရည်ကြီးပါတယ်ဒီလိုသင်မြင်ဖို့ရဒီလိုသင်မြင်လာလို့ရှိရင်မြင်ခိုင်းမှတရားရှိတဲ့တရားတွေဘာမှသာကြမကောင်းတော့ဘူး ဇာတာဖြစ်ဖို့ရာဒေါသဖြစ်ဖို့ရာမောဟဖြစ်ဖို့ရာကြီးတယ်ပဲနောက်ပြီးတော့ဘဝသိဖြစ်ဖို့ရာအိုးသိရဘဝမအိုးဘူးရာပြီးတော့အဲဒီသိရဘဝမအိုးပြီးတော့သိဖို့ရာနောက်အကြောင်းအလျော်သာသို့ရင်ကိုသိဖို့ရာအကြောင်းအလျော်သာကိုရွေးမှုတွေဟုတ်လားအမစကြီးတဲ့ငယ်ကိုရွေးမှုတွေဖြစ်ဖို့ရာတွေလေကိုယ်ထဲမှာဆင်းရဲတွေဖြစ်ဖို့ရာတွေသိထဲမှာဆင်းရဲဖြစ်ဖို့ရာတွေ အခုလောကကိုဆင်းရဲစိတ်ဆင်းရဲတွေဖြစ်တာရှိကဒီငြင်းငဲမှုတွေကြောင့်ပြုပြီးဖြစ်လာတဲ့နောက်စိတ်ပြင်းသောပူပန်မှုတွေဖြစ်ပေါ်ရတယ်ပဲအဲတော့မြင်တိုင်းမြင်တိုင်းအားဒီမျက်စိအစရှိသောတရားတွေကိုຢာကအစရှိသောဆယ်တပါးသောမိတွေလောင်းနေပါလားဆိုတာညာထဲမှာသင်မြင်ပြီးသဘောကျသွားဖို့ရည်ကြီးပါတယ်အဲဆိုတော့မယ်သာကဒေါသမောဟတရားသာကဒေါသမောဟ ဖြစ်ကိုသေးရေပူဆွေးငိုတာဖြစ်ကိုသေးရေပူဆွေးငိုတာကိုစိတ်ဒုက္ခပူရပြင်းစွာကိုစိတ်ဒုက္ခပူရပြင်းစွာကိုတွင်မိထိန်ကြီးသက်တပြာကိုတွင်မိထိန်ကြီးသက်တပြာအဲ့ဒါသက်သက်တော်တော်မိတယ် လောင်းနေတယ်ဆိုတာဒါကချင်းကျုပ်ကလေးပေါ်တယ်အဲဒီတစ်ဆက်တစ်ပါးသောမိတွေချင်းရောပါလို့ရမလဲဆိုတော့ဒီအဖြေလေးမြင်ကြားပြီးတိုင်းမဆိုင်မှတ်ပါယုံနာမမြဲဆင်းရဲကြီးသာငါကောင်လဲပြောက်မျက်မှောက်မြင်ကသရတိမိငြိစီရာဒါကတော့အလုံးအလုံးလေးကိုခန္ဓာမိတွေ လောင်းနေတာသာပြောပြီးညီးနေနီးကိုမပြလို့ရှိရင်လည်းပဲနေရာမကြဘူးညီးနေနီးလည်းပြအောင်မှပြင်မှာဆိုင်သွားမယ်မြင်ကြားသီတိုင်းမဆိုင်မှတ်ပါမြင်ကြားသီတိုင်းမဆိုင်မှတ်ပါမြင်ကြားသီတိုင်းမဆိုင်မှတ်ပါမြင်ကြားသီတိုင်း ယုံနာမမြဲဆင်းရဲကြည်သာယုံနာမမြဲဆင်းရဲကြည်သာ

အဲဒီ၅ပါးသောတရားတွေသို့တူနာတို့အပန်းတို့ကြာသိမှုတို့စတယ်ပေါ်တယ်ဒီမှာလည်း၅ပါး၅ပါးသောတရားတွေကိုအမှန်တိုင်းပြီးသွားပါလိမ့်မယ်ဘယ်လိုပြီးသွားမလဲဆိုရင်မမြဲဆင်းရဲအဲမမြဲတဲ့တရားကြီးတွေပဲဟုတ်လားအဲယုံနာယုံနာမမြဲဆင်းရဲကြီးတယ်ယုံနဲ့နာတရားကြီးတွေပါလားဆိုဒီလိုလည်းပြီးပါလိမ့်မယ်မြင်တဲ့အခါကာလမှာ မျက်စိဆိုတာကယုတ်တရားသူကဘာမှမသိတာဘူးမြင်ရတဲ့အဆင့်ဆိုတာလည်းယုတ်တရားသူကဘာမှမသိတာဘူးအကြည့်မဲ့နဲ့တွေ့ရင်ဖောက်ပြန်ရင်ဖောက်ပြန်လာတယ်သူယုတ်လို့ခေါ်တယ်မြင်သိတယ်မြင်တွေ့တယ်မြင်လို့ကောင်းသွားတယ်မကောင်းသွားတယ်ဆိုတဲ့သဘောတရားတွေကဒါတွေကပြီးတဲ့သဘောတွေနာတရားတွေသူကအရှင်နဲ့တူယုတ်ကတော့အပေနဲ့တူတယ် အဲဒါယုံနာနာနှစ်ပါးရှိတာပဲမြင်ဆိုတာဒီဒီဆရာရှုကြည့်တော့ပုဂ္ဂိုလ်သတ္တဝါအကောင်းတဲ့တဲ့ဘာမှမရှိဘူးယုံနဲ့နာရှိတာပဲမျက်စိကယုံမြင်ရတာကယုံမြင်သိတာကနာမြင်တွေ့တာကနာမြင်လို့ကောင်းတာမကောင်းတာကနာယုံနဲ့နာရှိတာပဲအဲဒီယုံနာနှစ်ပါးလည်းမာနိုင်ပြီးတော့ပါလိမ့်မယ်ယုံနာမမြဲ အဲဒီကျုံနာနေရမမြဲဘူးမြင်ပြီးရင်ချက်ချင်းပြောက်သွားတာပဲနောက်ကြာပြီးနာပြီးစပြီးအကုန်လုံးပေါ်နေတာတွေနောက်ပါရတော့အခုဒီကအစပဲမြင်ပြီးချက်ချင်းပြောက်သွားတာပဲပြီးရင်ချက်ချင်းချက်ချင်းပြောက်သွားလို့မမြဲတဲ့တရားပဲဆိုတာလည်းဒါကိုယ်တိုင်သိရမှာပေါ့ဒီတိုင်းအတွေးနဲ့မဟုတ်ဘူးဒီတိုင်းအတွေးနဲ့ကတော့ကိုသာပေသင်ကြားတဲ့အနေနဲ့ပရိယာအနေနဲ့သုတမြညာအနေနဲ့ကတော့ဒီလိုသိနေကြတာပဲ။ မမြဲတဲ့တရားတွေပဲဆိုတာသိနေတယ်သို့တော်လည်းပဲတကယ်တော့အဖြစ်တော့ငငယ်တွေကမြင်နေတာဟာကုလည်းမြင်ကြီးကလည်းမြင် ကြောက်သွားတယ်လို့မထင်ဘူးမမြင်တဲ့အခါယူရနာနေတယ်လို့ထင်တယ်အရင်ကရှိနေတဲ့ငါကပဲထထပြီးတော့မြင်နေတယ်ဒီလိုထင်နေတယ်ကွာအဲဒီလိုမဟုတ်ဘူးခုတော့မြင်တဲ့ခိုက်တာမှာမြင်မှုလေးဖြစ်ပြီး ပြီးရင်ကြောက်သွားတာပဲနောက်တစ်ခါမြင်လဲသေးပဲနောက်တစ်ခါမြင်လဲသေးပဲအဲတော့ မမြဲတဲ့တရားတွေပဲတဲ့မြင်တိုင်းမှာရှိတဲ့တရားတွေကမမြဲတဲ့တရားတွေပဲသူသူကြားရတဲ့ငယ်စပြီးတော့တိုင်းပြီးရမှာပေါ့မမြဲတဲ့တရားတွေပဲဒီလိုလည်းသိတော်ပါလိမ့်မယ်မမြဲတော့ပြစ်ပြီးကြောက်တာဆင်းရဲကြီးတယ်ပဲလို့ဒီလိုလည်းပဲသိတော်ပါလိမ့်မယ်ငါကောင်လဲပြောက်ငါကောင်ပတ္တဝါကောင်အသက်ရှင်နေတဲ့အကောင်ရလို့ဒီထဲဘာမှမရှိဘူးမြင်အောင်အားထုတ်နေတဲ့အကောင်တယ်လည်းမရှိဘူးမြင်ခါနေတဲ့အကောင်တယ်လည်းမရှိဘူး အဲဖြစ်ပြနေတဲ့သဘောတရားပဲလို့ဒီလိုလဲမှန်လဲပြီးတော့ပါလိမ့်မယ်။ငါကောင်လည်းပြောမျက်မှောက်နေတာကမျက်မှောက်ကိုယ်တိုင်မြင်ရမှာမယ်။ယုံနာနှစ်ပါးပဲရှိရဲဆိုတော့လည်းကိုယ်တိုင်တွေ့ရမှာ။ဟောလို့ပြောလို့သဘောကျယုံနဲ့မပြီးသေးဘူး။သာဝေကျမ်းကအရာနဲ့တွေ့တော့ဆင်ရင်ကြည့်လို့သဘောကျယုံနဲ့မပြီးသေးဘူး။မျက်မှောက်ကိုသိမှပြင်မှာမျက်မှောက်သိအောင်လည်းရှိရမှာ။ယုံနာဆိုတာလည်းယုံနာနှစ်ပါးရှိရဲဆိုတော့မျက်မှောက်မြင်အောင်သိရမယ်။

မြင်တိုင်းမြင်တိုင်းတော့ဒီလိုကျူးမှယုံနာမျှပဲဖြစ်ပြနေတဲ့သဘောမျှပဲမမြဲတဲ့သဘောမျှပဲဆင်းရဲကြီးတယ်ပဲပုဂ္ဂุตတ္တမဟုတ်တဲ့အနာတ္တတရားကြီးတယ်ပဲလို့ကဒီလိုသိနေလို့ရှိရင်မျက်စိဆိုတဲ့တရားလေးပေါ်လဲຢာက သောတာစသည်မဖြစ်ဘူးမြင်ရတဲ့အစင်းနဲ့စပြီးတော့လည်းမဖြစ်ဘူးမြင်မှုနဲ့စပြီးတော့လည်းမဖြစ်ဘူးຢာကသောတာမောဟမဖြစ်တော့ ဘဝသေးလည်းမဖြစ်ဘူးမဖြစ်တော့မအိုရမလားမသိအောင်ဆွေးကူဆွေးကူကျွေးတယ်လည်းဘာမှမဖြစ်ရဘူးဒီတမြင်တမြင်နဲ့စပ်ပြီးတော့ဒီ၁၇ပါးသမီးတွေအကုန်လုံးငြိမ့်သွားတယ်အဲကြောင့်မို့၁၇သီးဤမီးငြိမ့်စီရတယ်၁၇သီး၁၇ပါးသောဒီခုပြောခဲ့တဲ့မီးတွေဤမီးတွေပေါ့ဒီလိုသောမီးတွေကိုငြိမ့်စီရမယ်လို့သူတို့ဆိုပါတယ်အဲငြိမ့်အောင်လို့ကျူဝန်ကျူနည်းလေးပါပဲသူတရားထုတ်နေကြတာဒီ သက်မိစေတရာညင်းရမှာဆိုနိဗ္ဗာန်ရောက်ဖို့ဆိုတကယ်ရောက်နေတာတရင်ငါအချင်းတော့ကိုတခါမှားလိုက်ယုံနာသိရမမြဲတာသိရဆင်းရဲဆင်သွားတဲ့ပုဂ္ဂိုလ်သတ္တဝါမှုတဲ့အနာတ္တတရားဆင်သွားတဲ့စဉ်လားတရင်ကတခါမှရင်တရင်ကနိဗ္ဗာန်တခါရောက်နေတာပဲသတိတော်မိငြိမ့်နေတာဒီမှာယူမြပါတယ်တကယ်တရားတစ်ခေါက်စီပြောင်းတယ် မြင်ကြားသိတိုင်းမဆိုင်မှတ်ပါမြင်ကြားသိတိုင်းမဆိုင်မှတ်ပါယုံနာမမြဲဆင်းရဲကြည်သာယုံနာမမြဲဆင်းရဲကြည်သာမာကောင်လဲပြောက်မျက်မှောက်မြင်ကားမာကောင်လဲပြောက်မျက်မှောက်မြင်ကားတတသိဤဤနေစီရာတတသိဤဤနေစီရာအဲတတဘာသာမိ

သကုညာနိသပဇာနာတိသကုသဗ္ဗသင်္သပဇာနာတိစသည်ဖြင့်ဟောထားတဲ့သုတ်တွေရှိတယ်အဲဒီသုတ်တွေရနဲ့သကုဆိုတဲ့မျက်စိရုပ်ကိုလည်းမှားနိုင်ပြရမယ်သူ့လက္ခဏာနဲ့သူ့ကိစ္စနဲ့သူ့ရဲ့အချင်းရာနဲ့ဒီလိုပြီးရမှာအဲအသင်းတွေကိုလည်းပဲသူ့လက္ခဏာနဲ့သူ့ကိစ္စနဲ့သူ့ချင်းရာနဲ့ဒီလိုပြီးရမယ် ဉာဏ်သိမှုစက်ခုဝိညာဉ်လည်းဒီလိုသိရမှာအဲ့တော့မျက်စိရုပ်ဆိုတာဘယ်လိုဟာတော့ဆိုလို့ရှိရင်ပါဠိလိုသက္ကုပ္ပဒါရလို့ခေါ်ပါတယ်သူကမျက်လုံးထဲမှာမျက်နှာဝန်ဒီနေရာရမှာကြီးလင်းနေတဲ့ရုပ်တစ်မျိုးပါပဲ ဒီကြည်လင်တဲ့ရုပ်ရှိပြီးတော့နေတော့မှန်တဲ့အရေးတင်တာလို့ဆင်းရဲကလေးတွေတည်းမှလာပြီးတော့သင်ပြီးတော့သက်ကွဉ္ဇဉ်ကသင်မှမြင်လာဖို့ကွာဒါလေးပြီးတော့တော့ကွာသင်လာတဲ့ကြည်ကလေးကိုပြီးကြည်လင်တဲ့ရုပ်ကလေးပဲတဲ့ကြည်လင်တဲ့ရုပ်ကလေးဆိုရင်ဒါလေးကတော့အပြားလေးလားလို့ပြားလေးလားအလုံးလေးလားအခဲကလေးလားလို့ဘယ်လိုမေးကြရှိတာကိုဘယ်လိုတော့မဟုတ်ဘူးသူကကြည်လင်တဲ့သဘောပဲ သူပမာဏရဲ့လို့တော့မရှိဘူးသို့တော်လည်းပဲကျမ်းဂန်တွေကပြတာတော့ယုတ်ကလတစ်ခုအသေးဆုံးဆိုပရမာဏုလောက်ရှိတယ်ပရမာဏုမျိုးလို့ရှိပရမာဏုမျိုးဆိုတော့မျက်စိနဲ့မမြင်နိုင်ပါဘူးနာသေးမွားတဲ့အရာလေးပါပဲမှမလို့နဲ့ကြည့်တော့မြင်မှုမရပါဘူးနာသေးတဲ့အရာလေးအမှန်ကောင်းတဲ့မှမလို့နဲ့ကြည့်ရင်မြင်ပါလိမ့်မယ်တော့မှလို့အမှန်သေးမွားတဲ့အရာလေး အဲ့ဒါလေးကိုကလတ်တစ်ခုဆိုတာကိုအဲ့ဒီကလတ်တစ်ခုထဲမှာဒီပတာရတစ်ခုပါတယ်သကုတသကကလတ်လို့ခေါ်တယ်ပတာရယုတ်ရဲ့အာမျက်စိအကြည့်ယုတ်လေးရတစ်ခုအဲသူ့ရဲ့မိယာဖြစ်တဲ့ပထဝီအာဘောတေဇောဝါယောဓာကြီးလေးပါပေါ့ပထဝီဆိုတာအမာခံယုတ်ပါအမာခံယုတ်မကြည့်ပဲနဲ့လေကြည်တဲ့ယုတ်လေးကကပ်ပြီးတော့မတည်နိုင်ဘူးအဲဒီအမာခံယုတ်မှလည်းပဲ ဖွဲ့စည်းတဲ့အဆိုရမရှိဘဲနဲ့လည်းသူကဖွဲ့စည်းမထားနိုင်ဘူးဒီလိုရုပ်တွေတခြားစီကွဲကုန်မှာဖွဲ့စည်းတဲ့သဘောအဆိုရကလည်းရှိရအကိုငွေရဒီလောကလည်းရှိရပြီးတော့သောက်ကန္တတဲ့ဝါရောကလည်းရှိဦးမှာဝါရောမရှိရင်လည်းကျုပ်ပြီးတော့ဝင်သွားမယ်လို့ဆိုတာကအကန္တလည်းရှိရအောင်အဲ့ဒါပထဝီအဘောဒီသောဝါရောဓာကြီးလေးပါး အရင်ကငါဓာကြီး၄ပါးဒီဓာကြီး၄ပါးကိုမှီပြီးတော့ကြည်တဲ့သဘောဟာပတာရယုတ်သကုပတာရယုတ်ပဲအဲဒါမျက်စိထဲမှာမျက်နှာဝန်တရားဌာနမှာတည်နေတယ်နောက်ပြီးတော့သူသူနဲ့တွဲပြီးတဲ့ဝဏ္ဏကန္နာရသာဩဇာဆိုတာရှိသေးတယ်သူလည်းသူလည်းအသိရှိတာပဲသူလည်းအသိရှိတာပဲဒါကြောင့်မြင်နိုင်တဲ့ အဲမမလူကောင်းကောင်းနဲ့ကျင်သူ့လည်းပဲမြင်မှုကရှိတာပါပဲဒါမှမဟုတ်ဒီဘက်စိတ်ကူးနဲ့တော့မြင်တယ်ပေါ့လေမြင်မြင်ရတဲ့တရားမျိုးကိုအဆင်ရှိတယ်သူ့လည်းပဲအနာရှိတာအရပါလေရှိအစီစေးဩဇာလည်းရှိအဲဒါဓာကြီးက၄ပါးဝဏကနာရတဩဇာက၄ပါးဆိုတော့ရှိခုနောက် သက္ကသက္ကဖြစ်ခြင်းရဲ့အကြောင်းအသက်ရုပ်ဆိုရှိသေးတယ်အသက်ဇီဝိတရုပ်ဇီဝိတရုပ်ရှိတဲ့အတွက်ဒီကာမဇယုတ်တွေကသက္ကသက္ကပြင့်နေမသေးသေးဘူးလို့ခေါ်ရတယ်တစ်သလုံးတစ်ဘဝလုံးသက္ကသက္ကပြင့်ဒီဇီဝိတရုပ်မရှိတဲ့အခါကျမျိုးပြတ်သွားလို့ရှိရင်နောက်ဒီရုပ်တွေဆက်မရှိဘူးအဲ့ဒါသေးတယ်လို့ခေါ်ရတယ်အဲဒီလိုကာကြောင့်ဖြစ်တဲ့ရုပ်တွေသက္ကသက္ကဖြစ်ဖို့ရအကြောင်းမျိုးစစ် အသက်ရှင်တဲ့သဘောလေးပေါ်တယ်ရှင်တသဘောလေးအဲ့ဒါတွေကဇီဝိတယုတ်ပေါ်တယ်ဇီဝိတယုတ်လေးကတစ်ခုနဲ့ပေါင်း9ခုပတာရယုတ်ဇဂုပတာရယုတ်နဲ့ပေါင်းလို့ရှိရင်10ခုအဲ့ဒါဘယ်လောက်ကြီးတော့ဆိုရင်ပရမာဏုပြုလို့ရှိတယ်တဲ့ဗျာမနာသိမွားပါတယ်အဲ့ဒီလိုယုတ်တည်မြဲအဲမျက်နှာဝန်ထဲမှာအနှံ့ပြဖြစ်နေတာဘောသူကတရားလက်ကမှမဟုတ်ထောင်လက်ကမှမဟုတ်တောင်းလက်ကမှမဟုတ်အများကြီးသူပြပြီးတော့ဖြစ်နေတာဒါတွေစပ်ပြီးတော့ဖြစ်နေတော့ အဲ့ဒီမှာကြည်တဲ့ရုပ်တွေအကြည်ချင်းကြည်ချင်းပေါင်းလို့တော့ကြီးနေတာကိုတော့ကြီးနေတာတခါတော့ကျင်တဲ့ကြည်ဒါကလည်းဒါကလည်းမြေရာတည်နေတာမဟုတ်ပါဘူးအဲဖြစ်ပေါ်တဲ့ဟာတွေကလည်းပြည့်ပြည့်တဲ့ဟာတွေကလည်းပြည့်နေတာပဲသို့တော်လည်းဖြစ်တဲ့ဟာတွေကလည်းတစ်ကြိမ်နဲ့ဖြစ်ပြီးတော့နေတော့အဲဒီအများအားရှိနေတယ်လို့ထင်ရတယ်တော့အခုဖြစ်တဲ့ဟာတွေကရှိတယ်ပြီးနေတာတွေရှိတယ် အခုပြက်တာတွေလည်းရှိတယ်ပြက်တာတွေကပြက်သွားပေမဲ့လို့ပြီးနေတာတွေကပြီးကြနေတော့ဒီလိုဒီလိုပဲခြေကားတော့မပြေဘူးမျက်စိထဲမှာအဲဒီပြီးနေတဲ့သဘောတွေကတည်ရှိပြီးတော့နေပါတယ်တဲ့အဲဒီလိုတည်ရှိပြီးတော့နေတော့အသေးရုပ်တွေကမြင်မာလာပြီးတော့ထင်ရတာကိုမှန်တယ်ရေးထင်တာလို့အဲကြောင့်အသင်းထင်ကြောင်ကောင်းကောင်းကြည့်ပြီးအသင်းထင်အသင်းထင်ဖို့ရ အသိတင်ဖို့ရကြည်လင်းတဲ့သဘောဟာသက္ကုပတာရယုတ်ပါပဲတဲ့အသိတင်လောက်အောင်မျက်စိတွေကနေပြီးကြီးနေတဲ့သဘောဟာသက္ကုပတာရယုတ်ပဲအသိတင်ကြောင်ကောင်းကောင်းကြည့်ပြီးအဲအသိတင်လောက်အောင်မျက်စိတွေကကြည်လင်းတဲ့သဘောဟာဖြင့်ဒါသက္ကုပတာရကလည်းသက္ကုပတာရယုတ်ရဲ့မျက်စိယုတ်ရဲ့ သဘာဝလက္ခဏာပဲသူလက္ခဏာသာသိရမှာမျက်စိကြီးနေတယ်ဆိုတာပြီးလည်းသိနေတာပါပဲတော့မြင်မြင်တယ်ဆိုရင်မျက်စိကြည့်တယ်လို့သိနေတာပေါ့မျက်စိကလည်းမှုန်းနေတဲ့ခါကျမကြည့်ဘူးဆိုတာသိနေတာကောင်းမကြည့်ဘူးဆိုတာသိနေတယ်လုံးလုံးမမြင်တဲ့ပုဂ္ဂိုလ်ကျတော့လုံးလုံးမကြည့်ဘူးဆိုတာသိနေတာပဲဆိုတော့ပြီးလည်းသိနေပါပဲမြင်တယ်ဆိုလို့ရှိရင်မျက်စိကြည့်နေတယ်ဆိုတာသိနေတာပါပဲအစင်းထင်ကြောင်ကောင်းကောင်းကြည့်ပြီးတဲ့အဲ့ဒါမြင်တယ်လို့မှလည်းတဲ့ခါကာလမှာ အစင်းတင်လာအောင်မျက်စိကြီးနေတာပဲဆိုတာမျက်စိကောင်းနေတာပဲဒီလိုသိရင်လားအဲဒီသက္ကုသာရယုတ်ကိုသိတာပါပဲသက္ကုသာရယုတ်ကိုအလုံးပဲအခဲပဲအပြပဲအမှုန့်ပဲဘယ်လောက်ကြီးတယ်ငယ်တယ်ဘယ်လိုကြီးနေတယ်ဒီလိုသိရမှာမဟုတ်ပါဘူးအစင်းတင်လာအောင်လို့ကြီးနေတဲ့သဘောဒီနေရာရှိနေတယ်ဆိုတာသိဖို့ကဘယ်လောက်ပဲလိုပါလဲအဲသက္ကုသာရယုတ်အဲဒီလိုသိရအစင်းတင်ကြောင်ကောင်းကောင်းကြည့်ပြီးတဲ့

အဲဒီမျက်စိအကြည့်ထဲမှာအသိယုတ်ကလာထင်တော့သက္ကုဝိညာဉ်စမြင်လာရမြင်ရတာကိုသူကနေပြီးတော့ဆက်သွယ်ပေးတဲ့သဘောရှိတာကိုလည်းဒါကြောင့်မို့အသိစီကိုဆောင်ဖို့ပေးတာဟာသူကိစ္စပဲတဲ့သိမြင်အောင်လို့ဆက်သွယ်ပြီးတော့ယေရှုပြုပေးတာဟာသူကိစ္စပဲတဲ့ရူပေသူအသိတော်၌အာဝိသနရတာဆွဲငင်ခြင်းကိစ္စရှိတယ်ဆွဲငင်တာသူ့လိုပဲတဲ့သူမျက်စိကြည့်လို့ကြည့်ရင်မြင်ပါပဲမျက်စိကြည့်လို့ကြည့်ရင်မျက်စိ မျက်စိထဲမှာထင်းလာတဲ့အဆင်းကိုမြင်မြင်သွားမှာပဲမြင်အောင်လို့သူကရွတ်ဆောင်ပြီးတော့ပေးတယ်တဲ့ဒါတော့မြင်တယ်မြင်တယ်မှတ်တဲ့ခါကလားမျက်စိကနေပြီးမြင်အောင်ကျေးဇူးပြုနေတယ်ဆိုတာဒီလိုထင်တာပေါ့လေမျက်စိကြောင့်မြင်ရတာပဲမျက်စိရှိလို့မြင်တာပဲထင်နေတယ်ဒါပါပဲသူကဒါသူကိစ္စကိုသိတာပါပဲပြီးတော့သက္ကဝိညာဏသာအာရာရဘောပိစုပ္ပဒါနာ သက္ကုဝိညာဉ်ဤရာဖြစ်ဖြစ်ယောဂီပုဂ္ဂိုလ်ညာနဲ့မှသင်တယ်မြင်တယ်လို့မှတ်လိုက်တဲ့အခါကလားမြင်မှုလေးဒီရာအနေနဲ့ဟောမျက်စိဒီကနေမြင်သွားတာပဲမြင်မှုရဲ့ဒီရာနေရာနဲ့ယောဂီပုဂ္ဂိုလ်ညာနဲ့သင်သွားတယ်ဒါပစ္စုပ္ပန်ခေါ်တယ်သူ့ကိုမြင်ပြုမြင်မှုမြင်မှုဖြစ်ပြီးတဲ့သူ့ကိုမြင်ပြုပြီးတော့မြင်မှုလေးဖြစ်တာပဲလို့ဒီလိုသိရမှာပေါ့အဲ့ဒါလက္ခဏာရတာပစ္စုပ္ပန်ဒီ၃မျိုးနဲ့ပြီးရမယ်တဲ့မျက်စိ၌ပြီးတဲ့ရင်လုံးကြီးခင်ပါလေဆိုရမယ် အသင်ထင်ကြောင်းကောင်းကောင်းကြည်သည်သေတိကြောင်းကောင်းကောင်းကြည်သည်သေတိကြောင်းကောင်းကောင်းကြည်သည်သေတိကြောင်းကောင်းကောင်းကြည်သည်အသင်စီတို့ဆောင်ဖို့ပေးသည်သေတိတို့ဆောင်ဖို့ပေးသည်သေတိတို့ဆောင်ဖို့ပေးသည် သေပြီးလို့အောင်ဖို့ပေးသည်သူကိုမိပြုမြင်မှုဖြစ်သည်သူကိုမိပြုမြင်မှုဖြစ်သည်သူကိုမိပြုမြင်မှုဖြစ်သည်သူကိုမိပြုမြင်မှုဖြစ်သည်သူကိုစာမျက်စိကိုမျက်စိကိုမိပြုပြီးတော့မြင်တာပဲဒီကနေမြင်သွားတာပဲလို့ယောဂီကမှားရင်မှားရင်သဘောကျပါတယ်အဲဒါပြစ္ဆုတ်တာနဲ့ ပြီးသွားတာပါပဲမျက်စိ၌ပြီးတတ်ဤသုံးဤဆိုမျက်စိ၌ပြီးတတ်ဤသုံးဤမျက်စိ၌ပြီးတတ်ဤသုံးဤမျက်စိ၌ပြီးတတ်ဤသုံးဤမျက်စိ၌ပြီးတတ်ဤသုံးဤဒီသုံးမျိုးကိုမျက်စိရုပ်သကုပ္ပဒါရယုံမျက်စိရုပ်ကို ဒီလက္ခဏာနဲ့ဒီရသနဲ့ဒီပစ္စုပ္ပန်နဲ့သိရမည်လို့ဆိုလိုတယ်အဲအသင်းရုပ်တွေထင်လောက်အောင်ကြည်လင်းတဲ့သဘောပဲမျက်စိကြည့်တဲ့သဘောပဲဒီလိုသိရမယ်ဒါမသိလို့မရှိဘူးမြင်တယ်ဆိုရင်ကြည့်နေမှသိတာမမြင်မကြည့်ဘူးမကြည့်လို့ရှိရင်မမြင်ဘူး မြင်တယ်ဆိုတော့ကဒီမျက်စိကြည့်နေတယ်ဆိုတာသူသိနေတာအစင်းဒီလိုဆောင်ဖို့ပေးပြီးအစင်းကိုမြင်အောင်လို့သူကစာစာရှိတယ်ကြီးရတာမင်္ဂလာအစင်းမြင်အောင်ကျေးဇူးပြုပြီဆိုရင်ပိုကောင်းတာပေါ့လေဒါပေမဲ့သူကလူသူကျန်ကအဝိဇ္ဇနာရတာလို့ဆွဲဆွဲငင်ဖို့တယ်ဆိုတဲ့အိပဲသူကဆိုတာလည်းသူတိုင်းလိုက်ရေးထားအစင်းစီလိုဆောင်ဖို့ပေးတယ်ဆိုတာမြင်စီတာပဲမြင်အောင်ကျေးဇူးပြုတတ်တဲ့တရားပဲဒီမျက်စိရှိလို့မြင်ရတာပဲမျက်စိကမြင်အောင်လို့ ကျေးဇူးပြုပေးတာပဲလို့ဘယ်လိုမှားရင်မှားရင်သဘောကျပြီကောသူ့ကိုမိပြုမျက်စိကိုမိပြုပြီးဒီကလာမြင်မှုဖြစ်တယ်မြင်တယ်ဆိုတဲ့ကလေးကဒီဒီကနေပြီးမြင်လာမျက်စိကနေပြီးမြင်လာပဲဆိုတာသူရှင်းနေပါပဲဒီတော့ကမမြင်ဘူးလက်ကမမြင်ဘူးအဲကိုယ်ကမမြင်ဘူးအဲကောင်းမှလည်းပဲဒီပြင်နောက်နောက်ပိုင်းကမသိပြီးမမြင်ဘူးအဲဒါနှာခေါင်းတို့

နားလည်အောင်လို့ဒီဥစ္စာပေါ်ပြီးတော့ပြပါတယ်အစင်းပြီးကြတာဘယ်နဲ့ပြီးတော့အစင်းကတော့ပုံပြီးထင်ကြတယ်အစင်းဆိုတာကတော့မျက်စိထဲပေါ်လာတဲ့ဟာကိုမြင်ရတဲ့ဥစ္စာကိုသွားတော့ပုံထင်ကြပါတယ်မျက်စိထဲ၌တိုက်ခိုက်ခြင်းသည်သက္ကုပတိယနလက္ခဏာမျက်စိကိုတိုက်ခိုက်တတ်တဲ့သဘောပဲလေမျက်စိထဲမှာလာပြီးတော့ကြောက်တဲ့သဘောမျက်စိကိုတိုက်ခိုက်သွားတဲ့သဘောဟိုအပန်းကျမှပုံထင်ကြတယ် အစင်းကဘယ်လောက်မတင်ကြအစင်းကနူးညံ့တာအပန်ကြတော့ကိုကြားတယ်ကြားတယ်မှနေတော့တခါအပန်များတခါတခါအဝေးကနေပြီးပြေးပြီးတိုက်လိုက်တာလိုပဲမနာတင်ကြပါလေသူကအဲတော့မြင်တယ်မြင်တယ်မှရင်လည်းမျက်စိနဲ့အစင်းကြလာတယ်ဆိုတဲ့ဟာကိုအဲသင်ကြားသိရပါတယ်ဒါကိုမျက်စိထဲနဲ့တိုက်ခိုက်ပေါ်သည်ဆိုတာမျက်စိထဲ၌တိုက်ခိုက်ပေါ်သည်မျက်စိထဲ၌တိုက်ခိုက်ပေါ်သည် ကိစ္စရှိသည်ယေမိခန္ဓာကိစ္စရှိသည်ယေမိခန္ဓာကိစ္စရှိသည်ယေမိခန္ဓာကိစ္စရှိသည်သက္ခုဝိညာဏတဝိပယဘာဝရာသနဲ့သက္ခုဝိညာဏတသက္ခုဝိညာဉ်ဝါမြင်သိမှုဤ

အဲ့ဒီကြားထဲမှာပြိုင်ပြလာလို့ရှိရင်တော့ပြိုင်မြင်ရပြီလေ။အဲကြီးပြလာတော့မြင်ရပါတယ်။ဘာဖြစ်ဖြစ်ဒီကောင်းငယ်တစ်ခုခုပေါ်လာရင်တော့မြင်ရတယ်။ဘာမှမရှိတဲ့နေရာသွားကြည့်ရင်ဘာမှမမြင်ရဘူးမြင်သိမှုမဖြစ်နိုင်ဘူး။နာအပန်ကြမှာသာပြီးပြီးရတယ်။ကြားကြမရှိတဲ့အပန်မရှိတဲ့ခါကလာနားထောင်ကြည့်ဘာမှမကြောက်ဘူး။အဲလိုပဲမြင်ကြမရှိတဲ့နေရာမှာသွားကြည့်ရင်ဘာမှမြင်မှုမဖြစ်နိုင်ဘူး။အဲမြင်မှုကလေးပြအောင်ကျေးဇူးပြုတာပါတော့ဆို

ကျက်သားရအနေနဲ့ထင်တယ်။နွားများနွားစကြက်ဒါကလောကအများဆုံးပေါ်လာကောသလကနွားစကြက်ကိုခေါ်တယ်။နွားလွတ်လိုက်လို့ရှိရင်သူပဲပါသူကျက်သားနေကြနေရသူသွားတာပဲ။ဒီကမြက်တွေပါလေရှိတဲ့နေရာသူသွားနေရစားနေရနေရာကြောက်သွားတာပဲလွတ်လိုက်လို့ရှိရင်တော့အဲ့ဒါလိုပဲမြင်မှုတွေက

အဲတော့အဲဒီပုဂ္ဂိုလ်ဤတဏ္ဍာမှာစိတ်တွေရှိတယ်အဲဒါမမြင်နိုင်ဘူးလောဘဒေါသမောဟအစရှိတဲ့စိတ်တွေတရားတွေရှိတယ်မမြင်နိုင်ဘူးအဲဖသတို့ဝေဒနာတို့ပညာတို့ဒါတွေရှိတယ်မမြင်နိုင်ဘူးသူမြင်နိုင်တာကဘာလို့ဆိုအသင်းလေးပေါ်ရကအသင်းလေးတခုတည်းပဲမြင်နိုင်တယ်အဲဒီအသင်းလေးပဲသူ ကျက်စားနေတာပဲဒါလေးကိုပဲမြင်ပြီးတော့ယောက်ျားမြင်တယ်မိန်းမမြင်တယ်ပုဂ္ဂိုလ်မြင်တယ်တ attva မြင်တယ်ဗာမြင်တယ်ညာမြင်တယ်ဒီလိုပြောနေရတာအမှန်ကတော့ဒီအင်းလေးပဲလို့အင်းလေးကသူ့စိတ်ပဲဒါကြောင့်မြင်တယ်မြင်တယ်လို့မှတ်တဲ့ခါကလားအဲမြင်မှုကလေးရဲ့ကျက်စားရနေအားဖြင့်အသင်းကိုသိရတယ်ဟောမြင်ရတဲ့သဘောလေးဟာမြင်မှုရဲ့ကျက်စားရပဲမြင်မြင်မှုလေးဟာ မြင်တဲ့သဘောသိတဲ့သဘောတွေဟာဒီရောက်သွားတာပဲအဝေးပြင်လဲအဝေးကိုသွားမြင်အဝေးရောက်သွားတယ်အနည်းဆိုရင်လည်းအနည်းရောက်တော့ဟိုကြည့်လိုက်ရင်ဟိုရောက်သွားပြီးကြည့်လိုက်ပြီးရောက်သွားသူရဲ့ကျသားရလေအဲနွားတွေလွတ်လိုက်ရင်သူစကြကွင်းရောက်သွားတယ်တော်တော်ကိုတူပါတယ်ဒါသင်ကြပါတယ်မြင်မှုရောက်သွားကျသားရပြီတဲ့မြင်မှုရောက်ပြီးသွားရတဲ့ကျသားရရနဲ့စကြရနဲ့တူပါတယ်စကြကွင်းနဲ့တူပါသည်တဲ့ဆိုရမယ်မြင်မှုရောက်သွားကျသားရမည် မြင်မှုရောက်သွားစေသားရာမြင်မှုရောက်သွားစေသားရာရောက်သွားစေသားရာမြင်မှုရောက်သွားစေသားရာမည်စေသားရာမည်ပါသည်အစင်း၌ပြီးတိုင်းသုံးမည်စေ၌ပြီးတိုင်းသုံးမည်စေ၌ပြီးတိုင်း သေနာဒီကသုံးပြီးအဲသင်လည်းပဲခုလက္ခဏာနဲ့ရာသနဲ့ပြစုပ္ပဒါနဲ့ဒီသုံးမျိုးသိရမယ်လို့ဒီသုံးမျိုးသုံးမျိုးသိရမယ်လို့ဆိုလိုပါတယ်မြင်တယ်မြင်တယ်မှလည်းလို့ရှိရင်သင်ပြီးတဲ့အခါကျရင်မျက်စိထဲနဲ့ကြားရောက်လာတဲ့နေရာချင်းဒီလိုရင်လည်းသိရမယ်မြင်သိရတဲ့သဘောပဲလို့မြင်သိခံတဲ့သဘောပဲဒီလိုရင်လည်းသိရမယ်

ဆင်းပြီးသားစိတ်ကူးပြီးတော့စိတ်ကူးတွေကထင်တဲ့ဟာလည်းရှိတယ်စိတ်ကူးတွေကထင်တာမဟုတ်တဲ့ကိုကမျက်စိတွေကနေပြီးတော့ကိုအဲမြင်ပြီးတော့ပြီးသွားတာကိုဆိုတယ်တဲ့မြင်တယ်ဗမာကတော့မြင်တယ်လို့ပဲပြောပါတယ်သူကတော့ထင်ရှားပါတယ်သူကမြင်တယ်ဆိုလို့ရှိရင်လည်းမြင်ပြီးမှုလေးပြီးတာပဲဒါရင်ဆိုမျက်စိမှီရင်အသိမြင်သည်မျက်စိမှီရင်အသိမြင်သည်မျက်စိမှီရင်အသိမြင်သည်

အသင်းကိုသိုံညာလေးပါပဲအမြင်ယုံညာလေးပဲဒါပဲတရက်ပို့ပြီးတော့ကိုယောက်ျားမိန်းမပဲစာပြခြင်းနှလုံးသွင်းတာတွေမဖြစ်သေးဘူးနေတဲ့ပါတာတွေမဖြစ်သေးဘူးစိတ်ပြည့်စုံစုတာတွေမဖြစ်သေးဘူးဒီရင်ဘာမှမဖြစ်ဘူးသူကတော့အသင်းလေးမြင်ယုံညာလေးပဲမြင်ယုံသိုံညာလေးအဲ့ဒါပဲလားအသင်းကိုမျှသူဝသိပြီး

ကြားလာရင်မှပိုတင်ကြပါတယ်မြင်လာကတော့အခုဒေသနာသင်္ကအစမှရှိလို့တော့ဘုန်းကြီးကဟောနေရတာကြားလာတွေကပိုတင်ကြတယ်ကြားလာတွေကြတော့ကြားတယ်ကြားတယ်မှမသားစီကိုတခါလဲအပီလေးအသားစီကိုဥတန့်သွားအပန်းကအရှိဘက်ကရှိရင်ရှိဘက်အနောက်ဘက်ကရှိရင်နောက်ဘက်သွားတာပဲမြင်လာတဲ့ဒီလိုလိုပါပဲဒါပေမဲ့လို့မြင်လာကတော့အဝေးမသွားဘဲနဲ့ပြီးရင်မြင်နေတယ်လို့လို့ထင်ရတယ်သူကအာ

မြင်ရတဲ့သင်စီကိုကြည့်ရှုနေသလိုကြားတယ်ကြားတယ်မှရင်ကြားတဲ့အာယုံစီကိုကြည့်ရှုမျက်နှာပြုနေသလိုမှလက်လန်းနေသလိုအဲဒီလိုသင်ကြဒါကြောင့်မြင်ပြီး၌ပြီးတတ်ရင်လုံးမြင်ပြီးမြင်ပြီးမှု၌ဒီသုံးမျိုးသုံးမြည်ဖြင့်ပြီးရမယ်ဆိုရမယ်မြင်ပြီး၌ပြီးတတ်ဤသုံးမြည်မြင်ပြီး၌ပြီးတတ်သုံးမြည် ယေတိနာသီလာသုံးစီယေတိနာသီလာသုံးစီဒါလို့ဆိုလို့ရှိရင်တော့ပြည့်စုံတော့ပါပြီသက္ကုံသဗ္ဗာနာတိရူပေသဗ္ဗာနာတိသက္ကဝိညာဉ်နဲ့သဗ္ဗာနာတိနောက်ဖတ်တာဝေဒနာတိပုံတွေကြည့်ရဲ ဒါတွေကတော့မှားတယ်များနေတော့မယ်ဘယ်လောက်စင်တော်ပါပြီသုံးခုလောက်ပြီးလို့ချင်းအဲ့တော့မြင်တယ်မြင်တယ်လို့မြင်တိုင်းမြင်တိုင်းရှုမှလို့ရှိရင်မျက်စိရုပ်ကိုလည်းအမှန်တိုင်းသိပါတယ်မြင်ရတဲ့အသိရုပ်ကိုလည်းအမှန်တိုင်းသိပါတယ်မြင်သိတဲ့သဘောကိုလည်းအမှန်တိုင်းသိပါတယ်ဒီသုံးခုထိုက်ပြရလို့တော့တခါတရံကိုမျက်စိကို

တခုကိုဗရဏပြုပြီးပြီးသွားရင်ပြီးတာပါပဲအဲဒီလိုရှုမှတ်ပါမရလာတဲ့ခါကျတော့မျက်စိနဲ့အဆင်းကအာယုံမပြီးတတ်တဲ့တရားယုတ်တရားပဲမြင်ပြီးသွားတာကအာယုံပြီးတတ်တဲ့တရားနာတရားပဲယုတ်နဲ့နာနဲ့ကိုကြည့်တယ်ဆိုတာမှန်နိုင်ပြီးနိုင်ပါပြီးတော့ဒီယုတ်နာလေးတွေက မြင်တယ်မြင်တယ်မှတိုင်းမှတိုင်းမြင်ပြီးပြောမြင်ပြီးပြောပြောဆိုတာတွေတွေ့ရတယ်မမြဲတဲ့တရားပဲမမြဲတဲ့အတွက်ဆင်းရဲတွေပဲဘာမှအာကိုစရာတွေမရှိဘူးအဲအိစ္ဆဒုက္ခတွေထင်နိုင်ပါတယ်အိစ္ဆဒုက္ခထင်တော့အနာတ္တသဘောတရားလည်းထင်တော့တာပဲသူဟာသူဖြစ်ပြသွားတဲ့သဘောတရားပဲသူအစားကထင်နေတယ်တဲ့တစ်စလုံးတစ်ဘဝလုံးအများအားကြီးနေတဲ့အသက်ကောင်ငါးကောင်သရဝါကောင်ဒီကိုယ်ထဲဘာမှမရှိဘူး မြင်တယ်ဆိုတာဒုက္ခိုက်တာနဲ့သူဖြစ်ပြီးပြည့်သွားတဲ့သဘောတရားများပဲလို့ယူရင်းယူရင်းနဲ့သဘောတရားနေရာချင်းအနတ္တတရားနေရာချင်းနဲ့သင်သွားပါတယ်အဲဒီလိုသိသွားတာအနိစ္စဒုက္ခအနတ္တနဲ့သိသွားတာပဲအဲဒီလိုသိသွားလို့ရှိရင်အဲဒီမြင်မှုနဲ့စပြီးတော့ဒီ30တဘာသောမိတွေဟာမပြတ်နိုင်တော့ဘူး30တဘာသောမိတွေငြိမ့်ပြီးတော့သွားတယ်အဲဒီလိုမြင်အောင်အထုပ်ဖို့ပါပဲလားသို့သောမှာအောင်တော့မြင်စေခဏနာ၏ မျက်စိနဲ့သင်္ဃာယုမျက်စိနဲ့သင်္ဃာယုမြင်သာသိတာကနာမ်မြင်သာသိတာကနာမ်မြင်စေခဏ၌မြင်စေခဏ၌မျက်စိနဲ့သင်္ဃာယုမျက်စိနဲ့သင်္ဃာယုမြင်သာသိတာကနာမ်မြင်သာသိတာကနာမ် မြစ္ဆေခဏ၌မြစ္ဆေခဏ၌မျက်စိနဲ့စင်ငါယိုမျက်စိနဲ့စင်ငါယိုဉာဏ်သိတာကနာဉာဏ်သိတာကနာအဲ့ဒီတရားတွေကိုအဲ့ဒီလိုမှန်တိုင်းသိတာပါလိမ့်မယ်ရှင်ရှင်နဲ့လားအထူးအားဖြင့်တော့ကြာရကနေပြီးပူပြီးတာပါတယ်တွေ့ရှိရကနေပြီးတော့လည်းပူပြီးတာပါတယ်သူကတော့ဒေသနာသင်္ကမျက်စိကနေပြီးဟောတယ်မျက်စိကပဲဟောနေတယ်မျက်စိကတော့ကို မနာထူးတဲ့ပုဂ္ဂိုလ်တွေမှာရှင်းရှင်းလင်းလင်းပြီးတတ်တယ်မထူးတဲ့ပုဂ္ဂိုလ်တွေတော်ရုံမဲ့သိမပြီးခေါ်လိုက်တဲ့အခါပြောလိုက်တဲ့အခါတော့သဘောကျသွားတယ်ကိုယ်အကိုဆိုလို့ရှိရင်ဒါတွေအသိစိတ်ကွဲပြီးကွာသိမလွယ်ဘူးလို့မျက်စိကအဲနားကတော့ပြင်ပြီးတဲ့ပုဂ္ဂိုလ်တွေတော်များပါတယ်အတွေ့အထိရကနေပြီးပြီးတဲ့ပုဂ္ဂိုလ်တွေများတယ်အဲတော့မြင်တိုင်းကြားတိုင်းသိတိုင်းမဆိုင်မှပါတဲ့မြင်တိုင်းသိတိုင်းမဆိုင်မှပါအဲ့ဒါတွေမှားလို့ရှိရင် ယုံနာယုံနာမျှရှိတာပဲမျက်စိနဲ့ဆင်းကားမြင်လာပြီးတာကနန္ဒာရှိတာပဲဖြစ်ပြီးပြတ်သွားလို့မမြဲဘူးမြင်ပြီးကြောက်မြင်ပြီးကြောက်မမြဲတဲ့တရားပဲမမြဲလို့ဆင်းရဲတရားပဲအဲပုဂ္ဂိုလ်သတ္တဝါအကောင်းတယ်မဟုတ်တဲ့အနာတ္တတရားပဲဆိုတာမျက်မှောက်ကိုယ်တိုင်တွေ့မြင်တော့ပါလိမ့်မယ်တဲ့အဲဒီလိုတွေ့မြင်သွားလို့ရှိရင်တော့ဒီသက်တစ်ပါးသောမိတွေမပြတ်နိုင်တော့ဘူးတဲ့ မျက်စိနဲ့စပ်ပြီးတော့လဲဇာကရောသမောဟမဖြစ်အစင်းနဲ့စပ်ပြီးတော့လဲမဖြစ်မြင်ရတဲ့အစင်းနဲ့စပ်ပြီးတော့လဲဇာကရောသမောဟမဖြစ်မြင်သိမှုနဲ့စပ်ပြီးတော့လဲမဖြစ်အဲ့ဒါနဲ့စပ်ပြီးတော့ကိလေသာနဲ့ဖြစ်တော့ကာလည်းမဖြစ်ကာမဖြစ်တော့ဘောဘဝအသစ်ဇာတိဟုတ်လားဇာတိမီးလည်းမဖြစ်မလောင်ရဝဇရာမရဏဘောကပရိဒဝဒုက္ခဒေါမနတာဥပါယတာဆိုရဲအဲ့ဒီမီးတွေလည်းမလောင်ရဘူးသား တခါမှရင်တခါပြီးတခါငြိမ်းတာပဲဒီသရတာငြိမ်းရမှသာနိဗ္ဗာန်ရှင်ကြီးများသို့ရောက်တယ်ဆိုတာမတိုင်းမတိုင်းရောက်နေတာတရားထုတဲ့ပုဂ္ဂိုလ်ရောက်တယ်တရားမထုလို့ရှိရင်မရောက်ဘူးလားနောက်ဒီလိုကျွေးကျွေးနဲ့သင်္ကန်းနိဗ္ဗာန်ရောက်ရောက်ပြီးနောက်ဆုံးကြတော့ဘယ်ရောက်သွားမလဲဆိုလို့ရှိရင်အရိယာမဲဖြင့်တကယ်ကိုငြိမ်းတဲ့နိဗ္ဗာန်ကိုတွေ့သွားမယ်ဖြစ်ဖြစ်ရုံနဲ့လုံးဝငြိမ်းတဲ့နိဗ္ဗာန်ကိုတွေ့သွားအဲဒီရောက်သွားမယ် အဲဒီကြောင့်အာထုပ်ကိုရပါပဲဘိက္ခွေရန်တော်သဗ္ဗံလုံးစုံကိုအာရိတံရေရေပြောင်ပြောင်တောက်လောင်အာဤဘိက္ခွေရန်တော်ကိစ္စသဗ္ဗံပဲလုံးစုံကို အာရိတံရဲရဲပြောင်ပြောင်တောက်လောင်အပါသနိဟုမူကဘေကွေယာနောသကုမျက်စီကိုအာရိတံရဲရဲပြောင်ပြောင်တောက်လောင်အာဤရူပါစင်းတို့ကိုသကုဝိညာဏမြင်သိမှုသကုဝိညာဉ်ကိုသကုသံပါသောမြင်တွေ့မှုသကုသံပါသောအာရိတောရဲပြောင်ပြောင်တောက်လောင်အာဤသကုသံပါသောပစ္စယမြင်တွေ့မှုသောအကြောင်းကြောင့် ဒုက္ခဝါချမ်းသာတော်သည်ဖြစ်သောဒုက္ခဝါဆင်းရဲတော်သည်ဖြစ်သောအဒုက္ခမဒုက္ခမဆင်းမချမ်းသာတော်သည်ဖြစ်သောญาမိဝေရိတံခြင်းခံစားမှုသည်ဥပ္ပစ္စတိဖြစ်ပေါ်လာ၏တမိဆိုခံစားမှုဝေဒနာကိုလီအာရိတံရေဘုံတော်လောင်အာ၏ကေနအဘယ်မီးဖြင့်အာရိတံရေဘုံတော်လောင်အာသည်ဟုမူကားသာဂိနာသာဂကိနာယာဂာမိဖြင့်ဒောဒကိနာဒောဒာမိဖြင့်မောဟကိနာမောဟမိဖြင့်အာရိတံရေဘုံတော်လောင်အာ၏ ဇာတိယာဘဝသည်ဖြစ်မှုဇာတိမိဖြင့်ဇာယပုံမင်းရင့်ရောင်မှုဇာမိဖြင့်မရဏေနသေဆုံးပျက်စီးမှုမရဏမိဖြင့်ဘောဂေဤဆိုရင်ပူဆွေးမှုသောကမိတို့ဖြင့်ပရိဒေဝေငိုကျွန်းပရိဒဝမိတို့ဖြင့်ဒုက္ခေဤကိုဆင်းရဲဒုက္ခမိတို့ဖြင့်ဒေါမနသေဤစိတ်လုံးမသာခြင်းစိတ်ဆင်းရဲဒေါမနသာမိတို့ဖြင့်

ယဟန်တို့အလုံးစုံကိုရေပြောင်ပြောင်တောက်လောင်၏ယဟန်တို့အဘယ်လုံးစုံကိုရေပြောင်ပြောင်တောက်လောင်သည်ဟူမူယဟန်တို့မျက်စိကိုရေ ပြောင်တောက်လောင်၏အစင်းတို့ကိုနေရသောအစင်းတို့ကိုရေပြောင်ပြောင်တောက်လောင်၏မြင်သိသောသက္ကုဝိညာဉ်ကိုရေပြောင်တောက်လောင်၏ မြင်သိမှုအမြင်တွေ့မှုသက္ကုသံဖသာကိုရေရကျွန်တော်တောက်လောင်း၏မြင်တွေ့ခြင်းကြောင့်ဖြစ်ပေါ်လာသောသံသာဖြစ်စေသံသာဖြစ်စေသင်ရဖြစ်စေသင်ရဖြစ်စေ င်းရဲမချမ်းသာအလယ်လဖြစ်စေခံစားမှုကိုသည်ရဲပြောင်ပြောင်တောက်လောင်၏အဘယ်မီးဖြင့်တောက်လောင်မနည်းဟုမူဇာဂာမီးဖြင့်ဒေါသမီးဖြင့်မောဟမီးဖြင့်တောက်လောင်၏ တိမိဖြင့်သာတိမိဖြင့်သရာမိဖြင့်သာတိမိဖြင့်ဝရဏမိဖြင့်ဝရဏမိဖြင့်ဘောကမိတို့ဖြင့်ဘောကမိတို့ဖြင့်ပရိဒေဝမိတို့ဖြင့်ပရိဒေဝမိတို့ဖြင့်ဒုက္ခမိတို့ဖြင့်ဒုက္ခမိတို့ဖြင့်ဒေါမနတမိတို့ဖြင့်ဒေါမနတမိတို့ဖြင့် ပါယသမီတို့ဖြင့်ဥပါယသမီတို့ဖြင့်တောက်လောင်နေသည်ဟု၍တောက်လောင်နေသည်ဟု၍ငါဖျားဟောကြားတော်မူ၏ငါဖျားဟောကြားတော်မူ၏ကဲသံဃာလေးဆိုပြီးတရားသိရမယ်ရာဂဒေါသမောဟတရားရာဂဒေါသမောဟတရားဖြစ်ဩသေးရေပူဆွေးငူရာဖြစ်ဩသေးရေပူဆွေး ကိုစိတ်ဒုက္ခပူရပြင်းစွာကိုစိတ်ဒုက္ခပူရပြင်းစွာကိုယ်တွင်မိထိန်ကြီးဆက်တပြာကိုယ်တွင်မိထိန်ကြီးဆက်တပြာမြင်ကြားသိတိုင်းမဆိုင်မှတ်ပါမြင်ကြားသိတိုင်းမဆိုင်မှတ်ပါယုံနာမမြဲဆင်းရဲကြီးသာယုံနာမမြဲဆင်းရဲကြီးသာ ကောင်လဲပြောက်မျက်မှောက်မြင်ကားသာကောင်လဲပြောက်မျက်မှောက်မြင်ကားသတ္တသိဤမိငိမ့်စေရာသတ္တသိဤမိငိမ့်စေရာအဲဒါမြင်စေခဏမှာဒါကတော့သမောဟအစရှိတဲ့စေတဝါဒမိတွေလောင်မောအမှန်တိုင်းပြီးအောင်ရှုရင်မြင်စေခဏမှာဒါကတော့သမောဟအစရှိတဲ့စေတဝါဒမိတွေငြိမ့်ပုံ ဒါဒီပိုင်းပဲရှိသေးတယ်နောက်ကြားသေးစသည်တို့အများကြီးကြံပါသေးတယ်နောက်ပိုင်းနဲ့ဆက်ပြီးတော့ဟောရအောင်ဟုတ်လားဒါဒီနေ့ကြမှာဆက်ပြီးတော့ဟောရအောင်ဒီနေ့တော့တော်တော်လေးကြားတယ်နိုင်ဘယ်တော့ကြားကြားတိုင်းလို့လည်းမကောင်းဘူးမှာဒီအာရိတတရားတော်တရားတော်ယူဇနာကမာသဓမ္မသနာကုသိုလ်ကစေတနာတော်ကြောင့်မိမိတို့သာဏတော်၆ပါး၌